ီလိုဒီနေ့က2022ခုနှစ်ဩဂုတ်လ19ရက်တောက်ကြနေ့ဘောဓိယရပိုင်း288ညနေပိုင်းဘောဓိယရပိုင်းနေနဲ့အတုချကျင်လံမြပဒပိုင်း19ဒီနေ့သာဇာတပစ္စယောအညာမညာပစ္စယောနေတဲ့ပစ္စယောပိုင်းတဲ့ဟော ဒီပစ္စည်းသုံးပစ္စည်းကိုလေ့လာတဲ့အခါကျတော့သူတို့ကချင်းချင်းဆက်ဆက်မှုရှိလို့ဘုန်းကြီးတို့ရှေ့ရှေ့ဆရာတော်ကြီးကပဋ္ဌာန်းနေပါလေသင်တော့ကဒီပစ္စည်းကို တွဲပြီးသင်ရတော့အဲဒီပစ္စည်းလေးဘုန်းကြီးမှတ်စုလေးပေးတာလေအဲမှတ်စုလေးနဲ့ကြည့်မယ်နော်လောမကသာဇာတပစ္စည်းရော သာဇာတပစ္စည်းရောဆိုတာကအာဇာတသာတဘုဇာတတဘု ဒါသူတော်ဘာသာတာဖြစ်တာသာသံပေစာနဲ့ပြောရင်တော့ဟို အတူဖြစ်တယ်တူချုပ်တယ်တူသောမယောတူရှိတယ်ပြီးတော့တူသောအယုံရှိတယ်ဒါမျိုးဆိုလို့တော့ဒါမဲ့လူရင်းကတော့အတူတကွာဖြစ်တယ်ချုပ်တယ်ဒီလိုပဲပေါ့ဖြစ်ရင်ချုပ်တော့တာပေါ့ဖြစ်ရင်ပြတ်တော့တော့အဲ့မှာဥမာပေးထားတော့ညကမိုးချုပ်တဲ့ကလေးဘုန်းကြီးတို့မိထုံးညတော့ မိထုံလိုက်ရင်စီမိထုံတယ်ပြောင်းနိုင်ထုံတယ်အာထုံတို့မိထုံလိုက်ရင်ပြိုင်တယ်ဒီစီမိကြောင့်မို့အလင်းရောင်ဖြစ်ပေါ်လာတယ်အကြောင်းဖြစ်တဲ့စီမိနဲ့အကျိုးဖြစ်တဲ့လင်းရောင်နော်မိထုံရင်ပြိုင်လင်းရောင်တစ်ပြိုင်တည်းဖြစ်လာတာအဲဒီလိုအကြောင်းစီမိနဲ့အကျိုးအလင်းရောင်တော့အတူတကွဖြစ်တယ်လို့ပဲအကြောင်းတရားနဲ့အကျိုးတရားအတူတကွတပြိုင်တည်းဖြစ်တဲ့သဘောမျိုး သာဇာတပစ္စည်းဒီလိုအခြေခံလေးနားလည်ထားနော်အညမညာဆိုအပြန်လာအပြန်ပြန်လာလာမီးနေတာပေါ့နော်အသုံးကြောင်ထောက်တဲ့သဘောမျိုးပေါ့နော်တောရွာတွေပါဆိုတော့သုံးကြောင်တောက်ဥက္ကနောက်အဲ့ပေါ်မှာသုံးကြောင်ထောက်နဲ့ချက်သုံးကြောင်တော့ပြုတ်လောက်တဲ့ခုံလေးတွေသုံးကြောင်ထောက်တာအောက်ကနေအဲတချောင်းနဲ့ရက်တည်လို့မရအောင်နှစ်ချောင်းနဲ့လည်းရက်တည်လို့မရအောင် သုံးညောင်းတပေါင်းနဲ့ရပ်တည်နိုင်ဖို့အတွက်သုံးညောင်းဟာချင်းချင်းကျေစုပြုအဲ့လိုအကြောင်းတရားနဲ့အကျိုးတရားအချင်းချင်းအပြန်အလှန်လှန်ကျေစုပြုတဲ့သဘောအညာမညာပစ္စည်းဒီလိုမှတ်ထားမယ်။နောက်နေတယဆိုမိယကိုပြောတာ။ဒီမိယဆိုတာကနှစ်မျိုးပေါ့နော်။သာဇာတနေတယပုရိသတနေတယနောက်ပိုင်းတော့ဘုန်းကြီးတို့ပြောပါမယ်ခွဲမယ်နော်။ ကိုတော့အခြေခံလောက်တော့မှတ်တော့အဲ့တော့ရှေးကြီးဆရာတော်ကြီးကနေရနှမျိုးခွဲပြကြတော့ဘုနော်သာဇာတာနေတရားပုရိသတာနေတရားသာဇာတာနေတရားဆိုဘာနဲ့တူလဲဇာယီမှာမြေကြီးနဲ့တက်ပင်တက်ပင်ကိုတက်ပင်ဟာမြေကြီးကိုမေးရမှရှင်သန်ကြီးထွားတယ်လို့အကြောင်းနဲ့ကြိုတရားတွေအတူတကွဖြစ်ပြီးအတူတကွလည်းဖြစ်ရမယ် မိနေရမယ်အဲ့ဒီလိုရူပဖြစ်ပြီးတော့မိနေတဲ့သဘောမျိုးသာသတနေတည်းနောက်ဥရိဇာတာနေတည်းဥရိဇာတာဆိုရှေးကဥရိယရှေးကဇာတာဖြစ်တာရှေးကမိရအနေနဲ့ဖြစ်ပြီးကျေစုပြုပจิကနဲ့ပจิစေးရေးပေါ့ပจิကအရင်ဖြစ်တယ်ပจิကကြီးပေါ်မှာမိပြီးပြီးစေးလေးတဲ့ပจิစေးကိုကြိုက်တာရေးရအောင် အကြောင်းတရားကရှေ့ကကြိုတင်ပြီးဖြစ်နေအကျိုးတရားနောက်မှဖြစ်လာမိယာအနေနဲ့အဲ့ဒီလိုအကျိုးတရားကအကြောင်းတရားကအရင်အကျိုးတရားနောက်မှဖြစ်လာတဲ့သဘောမှာပိယာအနေနဲ့ကျေစုပြုတဲ့ပုရိသတာနေတရားခေါ်တယ်။ဥပမာဆိုတော့ဘုန်းကြီးတို့ဒီဝီထီလေးတွေလမ်းအာယုံကြည့်လား။ဝီထီလေးရလည်းလမ်းအာယုံကြည့်။မြင်သိစိတ်နဲ့ယူပါယုံနော်။ကိုကို ရှေ့ကအစင်းအာရုံတကူလှမ်းမြင်လိုက်ပြီဆိုရင်ချက်ချင်းမြင်သိစေမဖြစ်ဘူးဟုတ်လားဒီအာရုံကထင်ရှားဒီတာဝန်တစ်ချက်တစ်ချိန်လွန်သွားမယ်ဘဝင်လေးတွေလှုပ်လာမယ်ပုံကဆလနအဲ့ဒီဝင်လှုပ်ရဒီဘဝင်ကရပ်သွားမယ်ချုပ်သွားပုံကုတ်ပစ္စည်းကနော်ဒီအာရုံဆင်ញင်တဲ့သုံးဖို့လှုပ်ရှားတဲ့စိတ်ငြိမ်သက်တဲ့စိတ်လှုပ်ရှားတဲ့စိတ်ဒါပြောင်းလဲပြန်ဖြစ်တော့ဥစားစိတ်ဖြစ်ပြီးမှဆက်ကိုညစိတ်ကမြင်သိစိတ်ကဖြစ်နော် စေဝငါရဒီမှာကြိုးပြီးတော့ဒီအာယုတုကိုမြင်တဲ့အခါမှာမြင်သိစိတ်ကတတ်မဖြစ်ဘူးနော်ယူပါယုံကကြိုးပြီးတော့ဖြစ်နေစကုပ္ပဒါလည်းကြိုးပြီးဖြစ်နေရတော့ဘလောက်ကြိုးဖြစ်ရမလဲဒီမှာစိတ်လေးချက် လေးလေးစိတ်တက္ကနာဆိုတိတဘုံဆိုဥပထေမေဘုံကသနာဥပထေမေဘုံကိုပိစဝေပိစရဝေလေးလေးသုံးနေဆက်နေပေါ့စိတ်တက္ကနာ12ချက် လောက်ကြိုးဖြစ်ရ အဲ့ဒါမျိုးကိုဒါကိုပုရိသတနေတရားတော့ခေါ်တယ်နော်နောက်တော့ဘေးဘေးနားလည်လာလိမ့်မယ်ပြီးတော့မှဒီပုရိသတနေတရားတို့ကနောက်ပိုင်းဘုန်းကြီးရှင်းပြမယ်လောလောဆယ်ဘုန်းကြီးတို့ဗာပြောချင်တာလဲဆိုဒီသာဇာတပစ္စည်းရဲ့အညာမညာပစ္စည်းကနေတရားဖြစ်တဲ့ဒီသုံးမျိုးရအဓိပ္ပာယ်လေးအခြေခံလေးသိထားလုံလောက်ပြီနော်ခုနတည်းခုနမဆုလေးပြန်ကြည့်မယ်သာဇာတဆိုတာက အတူတူကဖြစ်ပြီးကျေစုဖြစ်တယ်အညမညဆိုတာချင်းချင်းအပြမြန်လာလာကျေစုပြုတယ်နော်ပြီးတော့နေတရဆိုတာမိယာအနေနဲ့ကျေစုပြုတယ်အဲ့လိုမျိုးဒီဟာလေးသုံးမျိုးအခြေခံသဘောလေးမှတ်ထားပြီးတော့မအောက်ကဆရာတော်ကြီးတွေဆုံးမဘုန်းကြီးရှင်ပြောမလို့ဒီသာဇာတပစ္စည်းအညမနေတရပစ္စည်းကိုပြောတဲ့အခါကျတော့ဘုန်းကြီးတို့လောကပိုင်းဓမ္မပိုင်းနှမျိုးပြောကြတော့နော် လောကပိုင်းဘုန်းကြီးတို့အရင်ပြောပါမယ်ပြီးတော့မှဓမ္မပိုင်းနော်ဓမ္မဘုရားဝထာအတိုင်းပြောမယ်ပြီးတော့ကျင့်ဤကြံဤလေးလည်းပြောကြတော့အဲဒီမှာဆရာသမားများကစာပေကျမ်းဂန်မှာကြည်ပြီးတော့ပြောသွားတာမျိုးလေးတွေရှိတော့နော်အဲဒီမှာပထမဆုံးဘုန်းကြီးတို့မန္တလေးမြို့ပိဋကမဟာဒရာကုတုမစိုးရင်ဆရာတော်ကြီးအရဏသူရိယာဘေးဝန်သားဆိုပထမမစိုးရင်ဆရာတော်ကြီးပေါ့ ဆထတန်ခိုင်နာတင်တော်ဥက္ကရာဆရာတော်ဓမ္မဥက္ကရာညောင်ရန်နှစ်နှစ်ညောင်ရန်ဆရာတော်ကြီးနှစ်နှစ်တင်ရတဲ့အခါချိန်နေကြညောင်ရန်ဆရာတော်ကြီးပြန်တော်မူတော့အစိုးရဆရာတော်ရောက်ကြဖြစ်ပါတယ်အလုံးတည်တော်သိကြတဲ့အတိုင်းပေါ့အမေကမာသီဆရာတော်အဖေကမင်းကုန်းဆရာတော်အဲ့ဒီလိုနဲ့သတ္ထတန်ခိုင်နာတင်ခဲ့ကြတယ်ဒါနာ2500ထိမ့်မှအဲ့ဒီတော့မစိုးရဆရာတော်ရောက်ဥက္ကဋ္ဌအနေနဲ့ဖြစ်ပါတယ် အဲ့ဒါလေးပါတယ်အဲ့တော့ဒီမစိုးကြီးဆရာတော်ကြီးကမိတ်သွားတာကသူလည်းသူကသူမိတ်လာဟုတ်ပါဘူးစာပေကျမ်းဂန်ထဲမှာယူပြီးမိတ်လာလူဆိုတာအညာမညာပစ္စည်းလို့မကျင့်ရအောင်မကျင့်သုံးရဘူးဒါဇာတာပစ္စည်းလို့ကျင့်သုံးရအညာမညာပစ္စည်းကကိုယ့်ကိုကျေစုပြုမှပြန်ကျေစုပြုတယ်ဒါဇာတာပစ္စည်းကတော့ကိုယ့်ကိုကျေစုပြုပြုမပြုပြုကျေစုပြုတယ်ဒါတော့စာတိုင်းဆရာတို့ရမိတ် ဒါဘယ်မှာပါလို့ဝိပင်ကအနုတ္တိအာဆာမြ145မှာပါတယ်ဘုန်းကြီးတို့ဗိဓမာခုနှစ်ကျမ်းရှိတယ်ပရမဆုံးဗိဓမာကျမ်းကဓမ္မသင်္ကတိကျမ်းကောင်းအဲ့ဒီရဲ့ဖွင့်ကျမ်းကိုထကရာထတာလိနိထကရာလို့စာပေလုံးသာသနာလောကဒီလိုပြောကြတယ်ပေါ့နော်ဓမ္မမဟုတ်ဓမ္မသင်္ကတိထကရာလို့လည်းဒီလိုပဲ စာသုံးပေသုံးလည်းပြောလို့ရအဲ့ဒီအထက်ကရာမမှာထပ်ဖွင့်လာကမူလတီကအနုတီကအဲ့ဒီတီကထဲမှာအနုတီကမှာပါတယ်နော်အနုတီကသာမဏေ145မှာဒါတွေ့ရပါတယ်။ပြောချင်တာကတော့ဗမာစကားပြေလို့ကိုယ့်ကိုမှတ်ထားရင် လူဆိုတာအညမညာပစ္စည်းလို့မကျင်ရဘူးဘယ်လိုကျင်ရမလဲ။ဘာသာတာပစ္စည်းလို့ကျင်ရအောင် အညမညာပစ္စည်းဆိုတာကိုယ်ကျေစုပြုရင်ကျေစုပြုမယ်ကိုယ်ကျေစုမပြုမပြုအမျိုးဒါဇာတပစ္စည်းကကိုယ်ကျေစုပြုစီပစ္စည်းမပြုစီဖြစ်တဲ့သူကကျေစုပြုတယ်ဒါပဲလိုရင်းရတယ်နော်အဲ့ဒါလည်းကောက်ချက်ချောင်းစိတ်ထဲမှာဆိုလူဆိုတာဗာလေအညာမညာပစ္စည်းလို့မကျင်ရဘူးဒါဇာတပစ္စည်းလို့ကျင်ရအညာမညာပစ္စည်းသဘောပါလေကိုယ်ကျေစုပြုရင်ပြုမယ်ကိုယ်ကျေစုမပြုမပြုဘူးဒါဒါပဲဒါဇာတပစ္စည်းကြလို့မဟုတ် ကိုယ့်ကိုကျေးဇူးပြုစီဖြစ်စေမပြုစီဖြစ်စေအဲကျေးဇူးပြုဒါန်တာလေဒါတော့ဒီဒီသာဇာတာပစ္စည်းကျင့်သုံးနေနေတဲ့ပစ္စည်းဆိုလိုလိုတက်ရောက်မှုဖြစ်လာမှာပဲအဲတော့ဒီပစ္စည်းတွေကိုခုနကဘုန်းကြီးတို့ပြောကြတာကတရနဲ့ပါဠိတရာလေးလေးလာတွေကပထမဆုံးတတ်တာနဲ့ဆိုဓာတ်ရိုက်ဆိုလိုရင်းနဲ့သာဇာတာတကွာဖြစ်တယ်အညာမြချင်းချင်းနော် မိပြုတယ်အချင်းချင်းပြပြလာကျေစုပြုတယ်နေတရမိယာအနေနဲ့ကျေစုပြုဒါတတ္တာနဲ့လို့ခေါ်တယ်တိုက်ရိုက်ယူဆတဲ့အ ਨੇ နော်အဓိပ္ပာယ်နဲ့သဘာဝဋ္ဌနဲ့သိမြင်ခံစားရတဲ့အ ਨੇ လို့ဒီလိုနှမျိုးပေါ့အဲ့ဒီတတ္တာနဲ့အဓိပ္ပာယ်နဲ့သူဘာဆိုလိုရလဲဒါမျိုးပေါ့နော်အဲ့ဒါနဲ့ဆိုတာအဲ့ဒါနဲ့ဓာတ်ရိုက်အ ਨੇ ကိုဆိုလိုတယ် အဓိပ္ပာယ်နဲ့ဆိုတာက ဆိုလိုရင်အဓိပ္ပာယ်သဘာဝစိတ်နဲ့သိခံစားနိုင်ဟောဘာဆိုလိုတာဆိုတာစိတ်ထဲမှာသိမြင်ခံစားလို့ရတယ်အနက်မျိုးကိုဟုတ်လားအဓိပ္ပာယ်သဘာဝနဲ့လို့ခေါ်တယ်ဒီမစိုးရင်ဆရာတော်ကြီးကဘာလို့မိန့်လာတဲ့တတ္တနဲ့ကိုမိန့်လို့တာမဟုတ်ဘူးပါလေအတိပ္ပယ်တဘာဝစိတ်ထဲကနေသိမြင်ခံစားလို့ရတယ်အဆုံးမမျိုးပေးသွားတာဓမ္မကြည်လိုက် လူဆိုတာအညမညာပစ္စည်းလို့မကြင်ရဘူးအညမညာပစ္စည်းရဲ့သဘောကကြည့်လိုက်လေသစ္စာ၃ရောင်ထောက်ဟုတ်လားထိတ်က၃ရောင်ထောက်တာမယ်ဟုတ်လား၃ရောင်ထောက်တာမှဒီဂုံ၃ခုကမလဲမှာဟုတ်ထိတ်ဒီ၃ရောင်ကနှစ်ချောင်းထောက်လည်းမငြိမ်ဘူးတစ်ချောင်းနဲ့ဆိုဘယ်နဲ့မှမလွယ်ဘူးပေါ့နော်ဒီ၃ရောင်ပြိုမလဲတော့အချင်းချင်းအပြင်းများနာမိပြုတ်နေရတစ်ချောင်းဖြုတ်လိုက်ကြံတစ်ချောင်းနဲ့ရပ်ပြီးလို့မကြောက် နှစ်ချောင်းပြုတ်လိုက်ရင်လည်းကျန်တဲ့တစ်ချောင်းနဲ့ဘယ်လို့မှရပ်တည်ဖို့မရနော်အဲ့တော့ဒီပစ္စည်းရဲ့သဘောကိုဘုန်းကြီးတို့ကပြောရရင်တော့ဘာပြောမလဲဆိုတော့ဒီကအပေးယူသဘောမျိုးဖြစ်နေတာပေါ့အကောကုံကြီးပင်ကိုကကုံကြီးသူကကုံကြီးပင်မှာကိုကကုံကြီးပင်မယ်ဟုတ်လားကိုကကုံကြီးပင်လည်းသူကုံကြီးလည်းပြန်ရချင်တယ်ဒါမျိုးပေါ့အပေးယူသဘောမျိုးဖြစ်နေဟုတ်လား သူကမေတ္တာထားမှကိုကမေတ္တာထားမှသူကမေတ္တာမထားရင်ကိုကမေတ္တာမထားဘူးနဲ့ဘူးဆိုတော့ဒါကြတော့တာမန်ပုဂ္ဂိုလ်ရဲ့စိတ်ဓာတ်ပဲနော်တကယ်သူတော်ကောင်းစိတ်ဓာတ်မဟုတ်ဘူးသူတော်ကောင်းစိတ်ဓာတ်ဆိုတာသူကမေတ္တာထားသည်ဖြစ်ရင်ဒါကကိုထားတယ်ဒါမျိုးပြောနော်တချို့ပုဂ္ဂိုလ်တွေကသူတို့ရဲ့တာမန်စိတ်ဓာတ်ပေါ်ပြနာကြည့်တယ်သူကအကောင်းထင်ပြီးတော့ရေးထားတဲ့ဘုရားရေးထားပေါ့ဒါကြီးချိတ်တာသွားတွေ့တချို့ရင်တော့ဘာရေးထားလဲ အဲသင်ကောင်းရင်ကျွန်တော်မဆိုးပါဒါဘုန်းကြီးတို့ကြောင်းမြန်ပြန်ပြောရင်သင်မကောင်းရင်ကျွန်တော်ကဆိုးရမှာပဲဆိုတဲ့အဓိပ္ပာယ်ထွက်သင်မကောင်းရင်ကျွန်တော်ကလက်တော့ပြန်ရမှာပဲဆိုတဲ့အဓိပ္ပာယ်ထွက်နော်နော်อืมမပြောလို့လားသူကကိုယ့်ကိုကျေစုပြရင်ကိုကပြန်ပြီးကျေစုပြုသူကကိုယ့်ဘောမှာကျေစုမပြုကျေစုမရှိဘာမှလုပ်ပေးစရာမလိုဘူးဒါမျိုးတော့အညာမညာ သဘောပဲเนาะဘုန်းကြီးတို့အာမနာတံပြောရရင်တော့အမြင်ကျင်းမြောင်းတဲ့သဘောပဲနော်စိတ်ထားသိသိမ်တဲ့သဘောပဲနိုင်ငံရေးသားမဟုတ်တဲ့သဘောပဲအမြင်ကျင်းမြောင်းတဲ့ပုဂ္ဂိုလ်ဟာသူများကြိုးတဲ့ကိုကြိုးဥစားပြီးကိုကြိုးရှိမှ ကိုအတွက်တွက်ချေကြိုက်မှ လုပ်မယ်ဆိုတဲ့စိတ်ထားမျိုးပဲတကောကောင်းဆန္ဒပုဂ္ဂိုလ်မျိုး အတ္တမမနာကြီးတဲ့ပုဂ္ဂိုလ်မျိုးဟာပညာမညာပစ္စည်းသဘောမျိုးပါပဲဒီပုဂ္ဂိုလ်မျိုးလို့ဆရာတော်ဘုရားရမိန်တာအဲ့ဒီလိုပုဂ္ဂိုလ်မျိုးလို့မဖြစ်စေနဲ့ဒါမိန်လို့ရမယ်ဒါဇာတပစ္စည်းနော်ဒါဇာတပစ္စည်းလို့ကျင့်ရမယ်ဟင်ဒါဇာတပစ္စည်းဆိုအပိယသဘောမျိုးမဟုတ်ဘူးဆက်ဆက်နေတဲ့ပုဂ္ဂိုလ်မှမများဟွန်းဘုန်းကြီးတို့ဟိုဘုန်းကြီးတို့လည်းဘာသာရေးကောင်းအောင် ဖြစ်နေတော့ ကိုယ့်ဘာသာတခုလည်းကြည့်လို့မရဘူးတခြားဘာသာတွေမျိုးတွေလည်းကြည့်ရမယ်သူ့ဘာသာသူရပ်တည်ဟောဘုန်းကြီးတို့ကြောင့်ဥပနာလေးမှာဟောညနေပိုင်းဆိုရင်သူ့ဘာသာသူရုပ်ဆိုနေကြတာလေဒါမျိုးလေးတော့ဟမ်ကိုယ်နဲ့ဆက်ဆက်နေကိုယ်ကတယောက်တည်းရပ်တည်တာပေါ့တဲ့ဘာသာတခုလည်းရပ်တည်နေတာမဟုတ်ဘူးတခြားဘာသာတွေရှိတယ်တခြားလူမျိုးတွေရှိတယ်တခြားနိုင်ငံသားတွေရှိတယ်အဲ့လိုဘာသာလူမျိုးနိုင်ငံ ခွဲခြားမှုနဲ့မရှိဘဲစွန့်နိုင်သမျှလှုပ်ပေးတာဒီလိုလှုပ်ပေးနိုင်တယ်ဆိုတာကအမြင်ကျဲမှစိတ်တက်တဲ့အထက်တန်းကြမှဒီလိုပေးနိုင်တယ်နော်ဒါရပြောသူတော်ကောင်းစိတ်တက်ရှိမှလူတော်လူကောင်းစိတ်တက်ရှိမှလှုပ်ပေးနိုင်တယ်လူတော်လူကောင်းစိတ်တက်ရှိတဲ့ပုံသူတော်ကောင်းစိတ်တက်ရှိတဲ့ပုံကသူများကောင်းတာဆိုတာကြည့်စရာမလိုဘူးကိုယ့်ဘက်က ကောင်းအောင်ဘာလုပ်ပေးရမလဲဆိုတာကိုလည်းကြည့်ရအောင်သူကောင်းရင်ဟုတ်လားသူကောင်းရင်သူစမ်းမယ်သူမကောင်းရင်သူခံမယ်ကိုယ်နဲ့ဘာမှစမ်းကိုမကောင်းရင် ကိုခံမယ်ကိုကောင်းမှကိုခံရမယ်ကိုဘက်ကကောင်းအောင် ပြုလုပ်ပြောဆိုဖို့ကိုဘက်ကကောင်းအောင် စိတ်ထားထပ်ဖို့ပဲအရေးကြီးတယ်ဒါကြောင့်ဘုန်းကြီးတို့ပခုတ်ကူကဆရာတော်ကြီးတစ်ပါးကလည်းမိန်သွားတယ်ဘာမိန်သွားလဲ သူ့ကောင်းကိုမကြည့်ရဘူးတဲ့ကိုယ်ကောင်းကိုကြည့်ရမယ်နော်သူကောင်းတာဆိုတာမကြည့်နဲ့သူမကောင်းရင်သူခံရမှာပဲသူကောင်းရင်သူဆံရမှာပဲနော်ပြောလို့ကကိုယ်ကောင်းအောင်ကြိုးစားအနေထိုင်ကောင်းအောင်ကြိုးစားမယ်အပြောဆိုကောင်းအောင်ကြိုးစားမယ်စိတ်တက်ကောင်းအောင်ကြိုးစားဒီဆုံးမချက်ဒါဇာတမျက်စိပါ နော်မစိုးရင်ဆရာတော်ဘုရားကြီးပြောလိုတာကအတူနေတဲ့ပုံကိုချင်းချင်းနော်အာသူ့နေသားကိုနေသားသူ့ကြောင့်ကိုကြောင့်သူ့ခိုင်းကိုခိုင်းသူ့နီးကိုနီးသူ့လူမျိုးကိုလူမျိုးကိုဘာသာ ကိုဘာသာ သူ့နိုင်ငံကိုနိုင်ငံသူ့ပိုင်းကိုပိုင်းဒီလိုခွဲခြားတဲ့စိတ်မထားပဲနဲ့ဒုက္ခရောက်နေတဲ့ပုံကိုယ်တွေတွေ့ကြုံလာရင် အမြင်ကျတဲ့စိတ်သူတော်ကောင်းစိတ်ထားနဲ့စွမ်းနိုင်များကုညီရမယ်လို့မိန့်တော်မူတာ နော်အဘုန်းကြီးတို့ဒီတွေလည်းဒီရောက်တော့ဒါမျိုးတွေအများကြီးကြုံရတယ်နော်ကိုယ်စိတ်တက်တွေကြိုးဟာတွေကဟိုတေးတိမ်နေရတယ်အောက်တန်းကျနေရတယ်သွားတွေ့ရဘုန်းကြီးတို့အရင်တုန်းကပေါ့နော်ဟိုဘုန်းကြီးတို့ကုလက်တူပါတယ်နောင်လည်းလူးနေအောင်ပါကိုကျွန်ဟိုကိုယ့်ကိုတိအောင်မလူတာနဲ့တူတာပဲဒါပဲกว่าမှာပေါ့နော်ဘုန်းကြီးတို့ဟို2009ခုနှစ်ဗမာပြည်မှာ နာကေဘေးတွေဖြစ်တော့ပေါ့နော်ရေဘေးတွေဖြစ်တော့အဲ့ဒီမှာဘုန်းကြီးတို့ကြောင်းအနေနဲ့ရမုံငွေရှာပါတဲ့နိဗ္ဗာန်စေပွဲလုပ်ပြီးတော့အဲ့ဒီမှာတသိန်းကျော်လောက်ရပါဒေါ်လာတသိန်းကျော်လောက်အဲ့လိုလုံမှန်းသိတဲ့ခါကျတော့အဲ့ဒီဖိမောက်ထဲမှာပဲရှိပါဖိမောက်ထဲမှာရှိတဲ့မူလာတန်းကြောင်းကလေးနော်ဘုန်းကြီးတို့နိုင်ငံလူတွေဆိုပို့ပြီးတော့နားလဲသဘောပေါက်ဖို့လွယ်ပါတယ်မူလာတန်းကြောင်းကလေးဆိုနော်ဒီနိုင်ငံလူအဲ့တော့သူတို့ ဒီနိုင်ငံတွေ့ကြုံတာထူးပြောစရာမလိုဘူးတခြားနိုင်ငံပုဂ္ဂိုလ်တွေတွေ့နော်မူလတန်းကြောင့်ကလေးဆိုတာတိတ်မကြည့်သေးဘူးအသိဉာဏ်တလောက်မမြင့်သေးဘူးနော်အဲ့ဒီကလေးတွေကဘုန်းကြီးတို့ဒီနာဘေးနာဘေးဘေးကျုံနေတဲ့ပုဂ္ဂိုလ်တွေသူတို့ရံကိုရှာပြီးတော့ကလေးတွေကလာတူတယ်ရှားသမားတွေဥဆောင်ပြုလုပ်တာပါနော်သူတို့တန်တယ်များ ဟုတ်လားသူတို့ဗာလေးတွေညာလေးတွေရောင်းတာတို့ဆရာတော်မတွေမတွေဦးစီးကုတ်ခဲ့ပေးရတော့အဲကြည့်လိုက်လေဒီကလေးတွေဆိုရင်ဟုတ်လားမဘာဗမာပြည်ဘယ်နာနေမှာဟုတ်လားမြေပုံထောက်ပြပဲသိမှာဘလို့လူမျိုးနေတယ်တိကြသိချင်မှသိအများကြီးမသိဘူးဆင်းရဲဒုက္ခရောက်တဲ့နိုင်ငံအနေနဲ့ပဲသိဘာလူမျိုးတွေမသိသိချင်မှသိမယ်ဘာဘာသာကိုယ်ွယ်တာသိချင်မှသိတယ် ဒါပေမဲ့သူတို့တွေသိတာပါလေဆင်းရဲဒုက္ခရောက်နေတာကိုကြည့်ပြီးလှူလိုက်တာအမြင်ကျတဲ့စိတ်သူတို့ကောင်းစိတ်တတ်ပဲဒါမျိုးအဲဘုန်းကြီးတို့အဲ့ဒီအရင်ကဆိုဘုန်းကြီးတို့ဘယ်လိုဖြစ်နေလဲဆိုဟောကိုကဟောငါနိုင်ငံဆင်းရဲတယ်ငါနိုင်ငံပဲလူမယ်ငါလူမျိုးလူပဲလူမယ်ငါနိုင်ငံငါဘာသာပဲလူမယ်ဒီလိုစိတ်ထားတယ်ဘုန်းကြီးတို့ကလည်းဖြစ်ခဲ့တယ်အဲ့ဒီကလေးတွေအဲ့လိုလှူလာတယ်ဟောငါတို့ကရှက်စရာကောင်းလိုက်တာခလေးလောက်တော့မှအသိဉာဏ်မကျဲပါလား အဲ့ဒါပါပဲနိုင်ငံကြီးသားစိတ်ဆိုတာနော်သူတော်ကောင်းစိတ်ဆိုတာဒါမျိုးဘုန်းကြီးတို့အမြင်ကျဲဖို့ရေးကြည့်ပါအဲ့ဒါသာဇာတာပစ္စည်းပဲမစိုးရင်ဆော်လို့ပြိုင်မိတ်လားဒါဟုတ်မိတ်လားဒီတော့ဘုန်းကြီးတို့အလုံးလုံးတဲ့ခါမှာ ကိုယ့်အတွက်မျောလင်းချက်ထားပြီးလုံးလုံးတဲ့မျောလင်းချက်ထားပြီးလုံးတဲ့လုံးရယ်ကိုယ့်အတွက်မျောလင်းချက်မထားမနဲ့လုံးမထားဘဲနဲ့ အလုတ်ဆိုအလုတ်ကနှစ်မျိုးရှိတယ်ပေါ့နှစ်မျိုးမှတ်ထားမယ်ကိုယ်တွေမျောလင်းချက်ထားပြီးလောက်တဲ့လောက်ကအညမညာဖြစ်စီသဘောမျိုးပဲကိုယ်တွေမျောလင်းချက်မထားပဲနဲ့လောက်တဲ့လောက်ကတော့သာဇာတဖြစ်စီသဘောမျိုးပဲနော်ကိုယ်တွေမျောလင်းချက်ထားပြီးလောက်မယ်ဆိုရင်မျောလင်းတဲ့အတိုင်းဖြစ်မလာတော့ဘာဖြစ်လဲစိတ်ဆိုးမယ်စိတ်ပြတ်မယ်ဒေါသဖြစ်မယ်ကိုယ်လုံးသမျှတွေကအလားတဖြစ်တတ်ပါတယ် ကိုယ့်အတွက်မျောလင်းချက်မထားဘဲနဲ့ပြုတ်လို့ပေးရင်ကိုကသူ့အတွက်ဘာလို့မလဲအကောင်းဆုံးဖြစ်အောင်လုပ်ပေးတာသူကအဲ့လိုအကောင်းဆုံးလုပ်ပေးတာဖြစ်လို့ကိုလုပ်ပေးတဲ့ပုံကကိုကို တုံ့ပြန်တော့ကိုပြုလို့ထားတာကိုယေရှုတင်လို့ယေရှုတုံ့ပြန်တာမတုံ့ပြန်တာပြင်ကိုမှဘာမှစိတ်ထဲမှာဖုတ်ထင်မဖြစ်ဘူးသူ့အတွက်ကြိုးရှိတာကိုမြင်ရတိုင်း တွေ့ရတယ်ကြားရတယ်စိတ်ထဲမှာဝမ်းသာပီတိတွေအလွန်ဖြစ်ပါတယ်အမတန်ကိုကောင်းပါတယ်အဲ့ဒီလိုသူများအတွက်လှုပ်တဲ့အခါမှာဘုန်းကြီးတို့ဘာလုပ်လဲစိတ်စိန်နာလေးထားပြီးလှုပ်ဖို့လိုတာပေါ့နော်နော်စိတ်စိန်နာလေးအပြည့်ဝနော်ကိုကမျောလင့်ချက်လဲသူများကအကူကြီးတောင်းလို့ကူညီပေးတဲ့အခါသူများအကျိုးကိုလှုပ်ဆောင်တဲ့အခါမှာကိုယ့်အတွက်လည်းမျောလင့်ချက်မတန်းနဲ့ပြီးတော့ စိတ်စေနာလေးထက်ပြီးလှုပ်ပေးစေခြင်းနဲ့ကိုတရားကြီးလှုပ်ပေးတာမျိုးမဖြစ်အောင်ပေါ့ကိုယ်အတွက်မျောလင်းချက်ထားမယ်စိတ်စေနာမပါဘဲနဲ့လှုပ်မယ်ဆိုရင်တော့ဒါဘုန်းကြီးတို့အညမညာပြည့်စုံသဘောပဲကိုယ်အတွက်မျောလင်းချက်မထားဘူးစိတ်စေနာပါပါနဲ့တကယ်လှုပ်ပေးတဲ့သဘောကတော့ဒါဒါဆိုပြည့်စုံသဘောပါပဲဘုန်းကြီးတို့လူတွေဟာအစုနဲ့နေကြတာတယောက်တည်းနေတာအင်မတန်ရှားပါနော် တောတဲ့တောင်ထဲမှာတပါးတဲ့ကျင့်တယ်ဆိုပေမဲ့လို့လည်းဒီစာရတောင်ရဲ့ရှိသေးတယ်။နော်ဆုံးခံလာတော့ဒီဓမ္မတွေအမြင်ပြုတ်နေရတာပဲတူတယောက်မြင်ပြုတ်နေရတာပဲ။နော်ဒါကြောင့်လူတွေကအစုနဲ့နေကြပါ။အဲတယောက်တည်းနေတာကြာအ ਨੇ ဆုံးတော့ဗျာကိုမိသားစုအဘုန်းကြီးတို့ဆိုလည်းကိုเจ้าမရဲ့တန်ခါသုံးလေးပါတော့စုနေရတယ်။အဲတော့အလုပ်လုပ်ရင်လည်း တယောက်တည်းလောက်ရပဲဆိုမဲ့အများနဲ့တော့ဆက်ဆံတာလေဟုတ်လားအိမ်ကပဲလောက်ရလောက်ရဘယ်ဟာပဲလောက်ရလောက်ရအလို့ခုခေတ်မှာဆိုရင်အဲ့ဒီပညာအိမ်ကလောက်ပဲမဲ့အများနဲ့ဆက်ဆံတာပဲနော်ဒါကြောင့်မို့ရှိရှိဆရာတော်များကတပါးတည်းနေရင်တယောက်တည်းနေရင်တရားနဲ့ညီအောင်နေအများနဲ့နေရင်အများနဲ့ညီအောင်နေဆိုတဲ့ဒီစကားလေးတွေမိတ်ထားတော့ပေါ့တယောက်တည်းနေတဲ့ကတရားနဲ့မနေတတ်ရင်ဘာဖြစ်လဲ ဥပင်စရာတွေတွေးနေမယ်ဒီတွေးမှုကမဆုံးနိုင်အောင်ဖြစ်နေတယ်ပူလောင်စရာတွေတွေးရင်တွေးတယ်ဆက်တိုက်ဆက်တိုက်တွေးနေတာဒေါသဖြစ်စရာဒေါသဖြစ်ထပ်တယ်လို့လည်းတွေးတယ်ဒေါသတွေကဘယ်တော့မှမမြင်ကြလောဘဖြစ်စရာတွေးရင်အာလောဘဖြစ်ဆက်တိုက်ဆက်တိုက်တွေးနေတွေးနေတဲ့ကပူလောင်စိတ်ဆင်းရဲနေအဲကြောင့်တယောက်ထဲနေတဲ့ကမှာတပားတဲ့နေတဲ့ကမှာတရားလေးတစ်ခုခုနဲ့ မေတ္တာလေးပွားနေကုံတော်လေးပွားနေမယ်တခုခုကမ္မထန်တရားလေးအားထုတ်နေမယ်အဲ့ဒီလိုတရားလေးတစ်ခုနဲ့နေတတ်ရမယ်အများနဲ့နေကြပြီဆိုအများနဲ့ညီညွတ်အောင်ဆင်ပြေအောင်နေတတ်တယ်နော် အများနဲ့အဆင်ပြေခြင်းဟုတ်လားသူပြဿနာရှိရင်ကိုကကုညီပေးပေါ့တတ်နိုင်မြတ်ကိုပြဿနာရှိရင်လည်းသူကလည်းစွန့်နေမြတ်ကုညီပေးရတာပေါ့နော်ကိုကသူကုညီဖို့ဂျုံတဲ့ကမှာမျောလင့်ချက်မထားမိဖို့ ဒါလေးရေးကြည့်တော့ဘောနော်မျောလင်းချက်လည်းမထားနဲ့ပြီးတော့စိတ်စိတ်နာပါပါနဲ့ပြုတ်လို့ပေးဖို့ဒါလည်းလိုတယ်ဘောနော်အဲ့လိုမျောလင်းချက်ဒါပဲနဲ့စိတ်စိတ်နာပါပါနဲ့လှုပ်ပေးမယ်ဆိုရင်ကိုယ်စိတ်ထဲမှာကျဉ်းနှံ့မှုတွေရလာပါလိမ့်မယ်ဒါဟာပါလေဒါဟာဇာတပစ္စည်းသဘောပါမျောလင်းချက်ထားပြီးမျောလင်းတဲ့အတိုင်းပဲဖြစ်တာများပါတယ်စိတ်စေနာမပါရင်လည်းပဲဒီလောက်ရတဲ့လုံကစိတ်လိုက်ပင်ပန်းတယ် နော်ဥမာဆိုပါတော့ဘုန်းကြီးတို့ခုတရားပြတယ်တရားဟောတယ်ကိုယ့်ကိုယ်ပဲဥပမာပေးကြရအောင်မျောလင်းချက်တစ်ခုခုပေါ့နော်ဟောဒီလို ဟောလိုက်တဲ့ဒီလိုပြလိုက်တဲ့တွင်ငါတော့နမောကာမတွေဘလောက်တူမှာပဲအဲဒီလိုမျောလင်းချက်နဲ့ဟုတ်လားသင်ပေးမယ်ပြပေးမယ်ဟောမျောလင်းတယ်လူလာတန်းနေဖြစ်မပြဖြစ်မလာတဲ့ကဘာဖြစ်စိတ်ပြက်စိတ်စိန်နာလဲ ဟုတ်လားမပါတော့ရင်လည်းပို့ပြီးစိတ်ပြတ်လာစိတ်စိတ်နဲ့မပါရင်ဟိုဝတရားခြေပေါ့ဟောတဏှာကြီးဆိုတဏှာပြီးအောင်ဟောရင်ပြီးရောနာယဝဲဆိုနာယဝဲဟောရင်ပြီးရောအဲ့လိုအတဏှာကြီးပြီးဖို့နာယဝဲပြီးဖို့ကိုရထားတဲ့တရားတွေဟုတ်လားရွတ်နေမှာပေါ့ဗျာသူတို့နားလဲတာနားမလဲတာရင်ပြီးဘူးအချိန်ပြီးကိုရေးကြည့်အဲ့ဒီလိုလုံနေဒါအညာမညာဖြစ်စီသဘောပဲ ဘုန်းကြီးတို့သာဇာတပစ္စည်းသဘောကျတော့ဒကာဓမ္မတွေဆွန်းစားတွေပင်ကြတယ်တဘာနှစ်ပါးဆိုရင်ဟိုလဲဆွန်းကကရချက်ရလွယ်တာပေါ့ဗျာဟုတ်လားတန်ခါများများပင်ပြီတန်ခါ7ပါးဟုတ်လား9ပါး7ပါး15ပါးများများပင်လာရင်ဘာလို့ ਆ လဲဒီတန်ခါတွေများရင်များသလောက်အများကြီးချက်ရတယ်ချို့ဆိုရင်တညာလုံးချက်ရတယ် ။ညာလို့ဆွန့်ချက်တဲ့တရားဓမ္မတွေတညာလုံးချက်ပေမဲ့ကိုယ်အတွက်ဘာမှမျောလင်းချက်မထားဘဲနဲ့စိတ်စေနာပါပါနဲ့ချက်ပြုတ်ရင်တညာလုံးချက်ရပေမဲ့အချင်းနဲ့စိတ်မရှိဘူးနော်အချင်းနဲ့စိတ်မရှိတဲ့ကဗျာလေဇွိုင်းတွေတူတာတို့မိကိုဇောနန္နာတို့မနတ်အားတို့ဒါတွေမဖြစ်တော့ဘူးဗျာဟုတ်လားတကယ်လို့ဇွိုင်းတွေကတူနေမဲ့မိကိုဇောတွေနန်းနေမဲ့ဟင်းတွေကမနတ်ဘူးဆိုရင်တော့ အပြောလဲအိမ်ကိုင်းနေလို့တော့ပေါ့အဲ့တော့တကယ်လို့မျောလင့်ချက်လည်းမထားဘူးတကယ်ကို ကိုကစိတ်ပါလက်ပါနဲ့တကယ်ကိုလုံနေမယ်ဆိုရင်တော့ဘာဖြစ်လဲဟိုမမောလည်းမပန်းနိုင်နော်ဘေးကကြည်ရတဲ့ပုံကုတ်တော့မဟုတ်လားသူ့ကြည်ပြီးတော့ဝမ်းသာအာရဖြစ်လာ သူကတကယ်ကိုစိတ်ပါလက်ပါလုံနေတော့ဒါမျိုးပြောလို့တော့နော်အဲ့တော့ အဲ့ဒီလိုသဟဇာတပစ္စည်းနဲ့လုံမယ်ဆိုရင်နောက်ကနေတဲ့ပစ္စည်းတုံးနဲ့တူလည်းမိကို အာကိုရာနဲ့လည်းကျေစုပြုတဲ့သဘောလည်းဖြစ်လာတာသဟဇာတပစ္စည်းကျင့်သုံးရင်နေတဲ့ပစ္စည်းဆိုမိကိုအာကိုရာဖြစ်လာတာပါပဲနော်ကိုကအဲ့လိုလုံပြလာရင် ကိုမိပြုတဲ့သားလေးတွေသမီးလေးတွေလည်းဟုတ်လားဒီလိုဖြစ်လာဩဒီလိုလုပ်ရပါလားဒီလိုလုပ်ရင်တိတ်စိတ်ချမ်းသာတာပါလားအမဘုန်းကြီးတို့ခေါင်းဆောင်များတရားဟောရင်လည်းပဲ ဟုတ်လားစိတ်စိတ်နာမျောလင်းချက်မထားမနဲ့စိတ်စိတ်နာပြီးသွားတယ်ဟောပြီးဟောနောက်ကဘုန်းကြီးမိပြုနေတန်ခါလေးတွေကိုလိုလေးတယ်လို့အဲဆရာတော်လည်းဒီလိုလုပ်နေတာငါတို့လည်းဒီလိုလုပ်ရမှာပါလားဆိုတော့သဘောပေါက်နော်သာဇာတပစ္စည်းကျင့်သုံးလာတတ်တယ်သာဇာတပစ္စည်းကျင့်သုံးလာရင်ဟုတ်လားဒီပုဂ္ဂိုလ်ကိုအများကမိကိုအာကိုရာအနေနဲ့လည်းဖြစ်လာနိုင်တယ်နော် ကိုယ်မိဘဆိုသာသမီတွေလေးစားကြည်ညိုအားကိုးတဲ့ပုဂ္ဂိုလ်ဘဝဉာဏ်ကြည်ညိုအားကိုးအားထားတဲ့ပုဂ္ဂိုလ်တွေဖြစ်လာဒါကတော့ဘုန်းကြီးတို့အစိုးရဆရာတော်ဘုရားရဲ့ဩဝါဒနောက်တစ်ခုခုနကဘုန်းကြီးတို့ဆရာတော်တစ်ပါးရှိသေးတယ်နော်အဲဒီဆရာတော်တစ်ပါးကြည်လိုက် နောက်ဆရာတော်တစ်ပါးနောက်ဆရာတော်တစ်ပါးကတော့ဘုန်းကြီးတို့အမရပူရာမြို့တူမောင်းကျောင်းတဲ့ညဝါကျော်ဆရာတော်ကြီးနော်ပါရဏနန္ဒီယနော်ရှေးရှေးလုံးကတော့ ညဝါဆိုတော့ဘုန်းကြီးတို့ပထိုက်တို့ပဋ္ဌာန်းတို့ယမိုက်တို့မာတိကဓာတုကရာတို့ဒါတွေညမှာချအဲတောင်မြို့မရဘူရလို့လည်းခေါ်တယ်မန္တလေးရဲ့တောင်ဘက်ကမြို့တောင်မြို့လို့လည်းခေါ်တယ်နော်အဲ့မှာတူမောင်းတိုက်ဆိုသူတို့ညဝါနေနာမည်ကြီးတယ်လောက်နာမည်ကြီးလဲဆိုတူမောင်းတိုက်တော့ဒီဘာလို့တကားကြီးဖွင့်လိုက်ရင်ဟုတ်လားညဝါကြရင်ဟုတ်လား ဓမ္မဝကုသတိတ်ကိုဟောရမိခြားဝိညာတိတ်ကိုဟောရမိဟောဟံကဆိုပြီးအဲ့ဒါမျိုးဒီဟောဟံကဟောဟံကတခါကြီးဖွင့်လိုက်တာနေပြန်နေကြောင်းတက်ကဟောဟံကဆိုတဲ့အတန်ကြီးထွက်လာတယ်အဲ့ဒီလောက်တရားနာမည်ကြီးတယ်ပေါ့နော်ဘုန်းကြီးတို့မန္တလေးခုနကမစိုးရင်ဆရာတော်ကြီးကလည်းပဋ္ဌာန်းနေရမိုက်တဲ့နာမည်ကြီးတယ်နော်မစိုးရင်ဆရာတော်ကြီးသူမင်းကုန်ဒီပကဆရာတော်ကြီးဒါပိဋကသုံးပုံဆောင်းတဲ့ဆရာတော်ကြီးပိဋကသုံးပုံဆောင်းပြီးမှ မစိုးရင်ဆရာတော်ကြီးမှာပဋ္ဌာန်းဗိဓမာတွေလေ့လာတယ်လို့သိရပါတယ်။နောက်ဗြဟ္မာတိပိကဒုတိယတိပိကတတိယတိပိကပြီးဆရာတော်ဆရာတော်ကောတနာနော်ပြန်တော်မူကနေမှာစိုးရင်ဆရာတော်ကြီးဒီအရေးခေါ်ပြီးတော့ဗိဓမာတွေလေ့လာတယ်ဆိုတာဒါတိပိကတွေတိပိကတရားတွေရပြီးမှဆရာတော်ဘုရားကြီးဒီလာပြီးတဲ့အဲ့လောက်ထိအောင်ဆရာတော်ဘုရားကြီးတွေကဒီဗိဓမာတွေကိုသိကျွမ်းကျင်နိုင်နေတော်မူကြတယ်။အခုတူမောင်းဆရာ နော်ဒီဆရာတော်ကြီးကလည်းတူမောင်းတိုင်မှာမရဘူရာမြို့မှာနာမည်ကြီးဆရာတော်ကြီးဒီဆရာတော်ကြီးကတော့သူကတော့ဘာနဲ့ဒီတရနဲ့ဓာတ်ရအနက်ကိုတိဗယ်ယူပြီးတော့လူငယ်တို့ဆုံးမတာဘုရားဆန်စားတွေကတစ်နှစ်တစ်ခါပြန်ပြီးတော့လူရသည်ဆံွဲအေးပြီးတဲ့အခါမှာကိုရရွာကိုပြန်ကြရတယ်ပြန်ပြီးတော့ဝါစုတချို့ကြလဲတလနှစ်လပိတ်ပြန်ရောက်လာတယ်ဝါစုလောက်မှတန်ကစုံတဲ့ချိန် ဒါမျိုးတွေဆုံးမကြတာများတယ်အဲ့ဒီစီဝါဆိုပြီး ဆုံးမပြီး ဆရာတော်ကြီးကဘာဆုံးမလဲဆိုဒီမှာကြည့်လိုက်ဘယ်သူမဆိုသာဇာတအတူတပနေထိုင်ရတဲ့အခါအညမညာအချင်းချင်းတွေဆိုစိတ်ထားစိတ်တမွေးပြီးတော့တုံးနဲ့တူသိခံမယ်မေတ္တာတရားလက်ကင်ထားပြီးနေရမယ်ဟောတို့ကရမ်းချင်းချင်းနေပဲအတူနေတဲ့ပုံကိုချင်းချင်းပဲတကြောင်နေတဲ့ရောင်းနဲ့တူနေတဲ့ပုံကိုတွေပဲ အဲ့လိုစိတ်တက်မျိုးမွေးရနော်အဲ့လိုကဒီကြောင့်နဲ့မှတူနေတယ်အဲ့ဒီလိုတုံးနဲ့တူကိုကြိုက်သူကြိုက်ဆိုရှင်သူစိတ်ကိုစိတ်ဆိုရှိတာအဲ့ဒီခါကျတော့အကြိုက်မတူပါနဲ့အများကြီးရှိတာဒါကိုသိခံနေရသိခံပြီးတော့တဏ္ဍာများမေတ္တာစကားမေတ္တာကိုမူရာမေတ္တာပေါင်းကျင့်သုံးရတယ်နှုတ်မူရာမေတ္တာစကားတွေပြောတော့ကျင့်သုံးရမေတ္တာစိတ်ထားအဲ့ဒီလိုနေရမယ်မိန်လို့ရနော် ဓမ္မသာလင်တဲ့အရေးကြောင်းကိစ္စမျိုးကျုံးလိုက်နေတရမိအထမိကိုရာ ဖြစ်ကြအစစာဆင်ပင်မယ်ဟိုမှာကျမ်းမာကြီးမကောင်းလာဘူးဆိုရင်ကိုကမေတ္တာနဲ့ဆက်ဆံပြောဆိုလာမှလူများပေါ်သိခံခဲ့မှချက်ပုတ်ပါကိုယ်ဆောက်ရှောက်ခြင်းတော့ကိုကဘုန်းနဲ့ပေါင်းနဲ့နေဘူးမှကိုယ်နဲ့မကောင်းတဲ့ခါကျဆောက်ရှောက်ခြင်းမရှိဘူးနော်အဲ့လိုမျိုးတဝုဏတီကိုသိခံပြီးမေတ္တာတရားနဲ့နေကြမှာ အတူတကအတူနေတိုင်းပုံကိုချင်းချင်းအဲ့လိုနေတတ်မယ်ဆိုရင်တုံးတူမိခိုရအကိုရအနေနဲ့ဖြစ်လာမယ်အတူတူနေကြပါလေသာဇာတဖြစ်နေပါလေအညမညာစိတ်တအချင်းချင်းဆိုတဲ့စိတ်တမမွေးဘူးတယောက်နဲ့တယောက်သိခါမနေဘူးတယောက်နဲ့တယောက်မေကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာထားပြီးမကူညီဘူးဆိုရင်ဒီကြောင့်ဖြစ်လာတယ်ကဘာဖြစ်မလဲ တယောက်နဲ့တယောက်မိခိုအားကိုးရနေတယ်မဖြစ်တော့ဘူးလေကိုမှဟုတ်လားအားကိုးရမယ်နေမကောင်းလာတဲ့ခါကျသူတို့ဒုက္ခရောက်တာလေတခြားအရာတွေသာ သွားနေရတာကိုအဲ့ဒါမျိုးအချိန်တွေမှာတယောက်နဲ့တယောက်မိခိုရအားကိုးရဖြစ်အောင်ဓမ္မဘာလို့အတူနေရင်တယောက်နဲ့တယောက်ဩငါတို့ဟောဘုရားသားတော်ချင်းချင်းပဲအဲတကြောင်နေတဲ့နေတဲ့ပုဂ္ဂိုလ်ချင်းချင်းပဲနော် အဲ့လိုမျိုးစိတ်ထားတယ်အဲ့လိုတူနဲ့တူကုညီဆောက်ရှောက်နေကြမှာသူကလည်းကိုယ်မိကိုယ်အကိုရဖြစ်မယ်သူကလည်းကိုယ်မိကိုယ်အကိုရဖြစ်မယ်ဒီလိုနေထိုင်မှအဆင်ပြေတယ်ဒါကြတော့ဒီဆရာတော်ဖျားကြီးကပါလေသာဇာတအတူတူနေတာအညာမညာချင်းချင်းနော်အတူနေတဲ့ချင်းချင်းမိသားစုမိသားစုချင်းချင်းအဆင်ပြေအောင်နေရတယ်နော်ကိုနှစ်သက်သဘောကြလို့ယူပြီးမှဟိုဟိုဟာပြည့်မြင်ဒီဟာပြည့်မြင် နားလည်ခွင့်လွှတ်မှုတွေမရှိရနဲ့နေကြရင်နောက်ဆုံးတော့အိမ်တော်ရေးလမ်းကြောင်းကိုယ်ရသွားတဲ့ဖြစ်မျိုးရောသာသမီလေးတွေရှိသေးတယ်ဒါမျိုးပေါ့ကိုနှစ်သက်သဘောကြလို့ယူထားရင်ဒီလိုပဲသိခံနေကြတော့အရာအလုံးတော့ကိုယ်စိတ်တိုင်းကြပဲဖြစ်လိမ့်မယ်အဲ့လိုကိုယ်ကသိခံနေမယ်ဆို तू ကလည်းသိခံတဲ့စိတ်လေးပေါ်လာမှာကိုကမေတ္တာထားရင် तू ကလည်းထားမှာကိုကကာယကမေတ္တာထားနေ तू လည်းကာယကမေတ္တာထားမှာ ကိုကဝစီကမေတ္တာတိုင်းသူကလည်းဝစီကမေတ္တာထားမှာကိုကမနောကမေတ္တာတိုင်းသူကလည်းထားမှာဘုန်းကြီးတို့ဒီလိုလေဒီတိုင်းပါပဲအဲ့တော့ကိုကဘုန်းကြီးကတော့ဘလို့စံနဲ့နေလဲဆိုအိုးငါကိုပြောရင်လေမမထာဏပြောရင်မကြိုက်ရင်မမထာဏမပြောဘူးမြောက်ချိုးတာပြောမှဖြစ်မယ်ကိုကိုရိုင်းဆိုင်တဲ့အမူအရာနဲ့ဆက်ဆံတာမကြိုက်ကိုလည်းမဆက်ဆံမဆက်ဆံမနေရမယ် ဒါမျိုးကိုယ်မကောင်းတဲ့စိတ်ထားတွေနဲ့ဆက်ဆံလာရင်ကိုယ်ကမကြိုက်ဘူးလေမကြိုက်တော့ကိုယ်လည်းသူတစ်ပါးပေါ်မှာမကောင်းတဲ့စိတ်ထားနဲ့မဆက်ဆံမိဘူးတနည်းအားဖြင့်ပြောနေမေတ္တာစိတ်နဲ့ဆက်ဆံနိုင်ကြိုးစားမှုအဲ့ဒါမှသာလေခန္ဓာကဆရာတော်ဘုရားကြီးရဲ့မိန့်တဲ့အတိုင်းတယောက်နဲ့တယောက်မိခုန်နေထိုင်တဲ့သဘောမျိုးနေတရားပစ္စည်းမျိုးဖြစ်မှာပေါ့ဒါကိုဆိုလိုပါတယ် နော်အဲတော့တရားတွေနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီတော်တော်များများနော်ညသွားဖြင့်တရားတော်တွေနာကြတယ်ပြီးတော့လေ့လာကြတယ်ညသွားနာသည်စသည်နဲ့ကျေနပ်ကြတာများတကယ်တမ်းကြတော့ဘုရားကဟုတ်လားငါသည်ဖြစ်သိအောင်ကျင့်စေခြင်းတာထန်တို့ပရိတ်တို့အများကြီးပေါ့လေတော်တော်များများရုပ်နေတာတော့ပဲကျင့်တတ်ကြတာများတော့ ကျင့်တဲ့အထိမရောက်ပဲဖြစ်နေအဲ့ဒီဟာမျိုးကိုကြည့်ပြီးတော့ဘုန်းကြီးနှမျိုးခွဲလို့ရပါဘောတရားနဲ့ပတ်သက်ပြီးပုဂ္ဂိုလ်နှမျိုးတရားသိပြီးတရားမရှိတဲ့ပုဂ္ဂိုလ်ဒါတစ်မျိုးပေါ့တရားရှိပြီးတော့တရားမသိတဲ့ပုဂ္ဂိုလ်ဒါနှမျိုးပေါ့နော်အများသောအားဖြင့်ဘုန်းကြီးတို့ဒီဗမာပြည်ဗမာနိုင်ငံသားနော်ပြည်ပရောက်တွေအတူတူပဲပေါ့တရားတော့သိတယ်ပဲဒါပေမဲ့တရားမရှိဘူး သီလတွေတော့စောက်တည်တာကသီလပြည့်စုံကျင့်တဲ့ပုဂ္ဂိုလ်နည်းတယ်ပရိစ္ဆေသမုပ္ပါတရားတွေသိလာတယ်တကယ်ကျင့်တဲ့ပုဂ္ဂိုလ်ကနည်းတယ်သစ္စာလေးပါးတရားတွေသိလာတကယ်ကျင့်တဲ့ပုဂ္ဂိုလ်ကနည်းတာပေါ့နော်အဲ့တော့မကျင့်ဘူးဆိုတရားမရှိတာသိတာသိပြီးတော့တရားမကျင့်ရင်မရှိဘူးပေါ့ကတလီလောက်ဆိုးလဲဘုန်းကြီးတို့နိုင်ငံမှာဖြစ်ခဲ့တယ်ဖြစ်ပြတယ်အဲဒီလိုမှနေစဉ်အားလုံးက ဆရာတော်ဘုရားကြီးကပုံကြည့်တာပုံကြည့်တော့ဒီမြို့ပေါ်မှာရှိတဲ့တရားဓမ္မတွေနိုင်ငံတွင်းမှာရှိတဲ့တရားဓမ္မတွေကလည်းဟိုတန်ခါးနေတထင်းတန်ခါးနေလာလူကြတယ်ဟိုလာလူတရားလူလည်းအများကြီးပဲမလေးရှားတို့တခြားနိုင်ငံဘက်ကလည်းစုပေါင်းပြီးလာပြီးကထိန်ခင်ညာဒီနေ့ကဘုန်းကြီးတို့ရှိတဲ့နေ့ကမလေးရှားနဲ့လူပေါင်းစိတ်လောက်လာပါတယ်ခလီရောလူကြီးရောပေါ့ကထိန်ခင်ခင်တော့သူများနိုင်ငံလာတဲ့ခါကျတော့သူတို့က ခဏလေးတွေပေါ့လေရှုပ်နာလေးတွေအကောင်းစားလေးဝယ်ပြီးဝက်လာကြတယ်စီလာကြတယ်ပြီးတော့ဓမ္မယုံကြီးထဲမှာကထိန်နေကြတော့ဆရာဘုရားကြီးကသူတို့တွေရှေ့ရထားဓမ္မပိဋကနောက်ကထားဓမ္မယုံထဲမှာတရားဟောပါကရင်သင်္ကန်းတွေကတ်လို့ကရင်တရားတွေဟောကရင်သင်္ကန်းတွေကတ်လို့ပြီးတော့အောက်ဆင်းသွားကြဆရာတော်တွေကတော့အရင်ကြွသွားတော့ပေါ့နော်သူတို့ကတော့နောက်မှကြွသူတို့ဆင်းလာတဲ့ခါကျဒီမှာဘဏ္ဍက လူပေါင်းစိတ်လောက်ကလေးလူကြီးတွေသူတို့စီးလာတဲ့ဗရတ်တွေတရားမှမရှိဘူးနော်အဲ့မှာထူးထူးဆန်းအာဝတ်ကောင်းတာတော်တော်များများကအဲ့ဒီခေတ်ကာလတုန်းကဆိုရင်ကားနဲ့လာနိုင်တဲ့လူအမြဲတမ်းရှားပါတယ်ဒါလည်းပေါ့ကားတွေနဲ့လာကြတာနောက်ဂိတ်ပေါက်ကလည်းအဆောက်နဲ့ပဏိရာယမှာရောက်ဘူးတဲ့ပုံကောင်များသိပါအဲ့ဒါကိုဒီဖက်နဲ့တည်းပျောက်ကုန်ဘယ်လောက်ရှက်ဖို့ကောင်းနော် ဒီကောဘကဘုန်းတော်ဘုန်းကြီးတွေအတော်တော်ကိုကတိကောက်ဖြတ်ကောင်းတော့ဒါပါလေဆိုတော့ခုတည်းလေးပဲတီလာတွေယူလာကြတယ်ဟုတ်လားယူလာပဲရှိတာတကယ်လိုက်နာကျင့်သုံးမှုမရှိတဲ့အတွက်တရားသိပြီတရားမရှိဘူးဒီလိုပြောလို့ရအချို့ပုဂ္ဂိုလ်ကြီးကျတော့တရားရှိပြီးတော့တရားမသိဘူးနော်ချို့ပုဂ္ဂိုလ်များငါးပါးသီလအကြောင်းမသိဘူးဒါပေမဲ့သူများပစ္စည်းကို မယူဖို့မခိုးဖို့နော်ဒီနောက်တိုင်းနေမှာကုသိုလ်တွေပြနေအောင်လားဇီဝကြတက်လာတော့ဒီခြံစည်းရိုးတွေပါ ရှိကြအောင်အဲ့တော့မျိုးများခြံစည်းရိုးတွေပါမရှိဘူးအမျိုးတွေသူများပစ္စည်းယူဖို့ခိုးဖို့ဝင်လေးကြတယ်နော်သူများအသက်တတ်ဖို့ဝင်လေးကြတယ်သူတို့ဒီဘာသာတိဘာသာအကြောင်းမသိဘူးဒါပေမဲ့တော်တော်လေးကိုဟုတ်လား နေစာလိုက်လာတယ်တွေ့တော့ဗောနော်တို့တပြင်းခွေးလေးတွေကြောင်လေးတွေဆိုရင်အော်တော်တော်လေးကိုဒိဋ္ဌံလေးတွေဆိုသူတို့တော်တော်ကျင်နာယူရကြတာဒီပါတွေ့ရတရားသိလားမသိဘူးဒါပေမဲ့သူတို့တရားရှိနေသီလဆိုတာလည်းမသိဘူးပရိစ္ဆသောဘဆိုတာလည်းမသိဘူးသစ္စာလေးပါဆိုတာလည်းမသိဘူးချမ်းဆိုတာလည်းမသိဘူးဒါပေမဲ့သူတို့မှာဒီတရားတွေရှိနေဟမ်တချို့မေတ္တာတတ်တွေအားကောင်းနေနော်မေတ္တာတရားသူတို့ ကောင်းကောင်းသိချင်မှသိမယ်နော်ခွေးလေးအကြောင်းလေးကိုတကယ်ကိုမေတ္တာထားတာအဲတော့ဘုန်းကြီးတို့လူမျိုးကြဘယ်လိုဖြစ်လဲဆိုတခါတလေဒီလူတဲ့တန်းတဲ့နေရာမှာတောင်းမှနော်ဒီအလူရှင်းထဲမှာကိုယ်နာမည်မပိုင်စိတ်ဆိုးတယ်စိတ်ဆိုးတယ်မကောင်းနော်တချို့ဆိုကြောက်တော့မလားတော့အဲ့လောက်တွေဖြစ်တော့ဒီဒါလေးနဲ့ပတ်သက်ပြီးတော့ဒီသာဇာတအညာမညာပစ္စည်းသဘောလေးနဲ့ပတ်သက်ပြီးတော့ ဘုန်းကြီးတို့အတွေ့အကြုံလေးနည်းနည်းပြောပါဦးဘုန်းကြီးတို့ဒီဖရိမောက်ယုံမနေခင်အရင်ကဆောင်းစီပြည်နံကြောင့်တထကတာမှာနေခဲ့ပါလေအဲ့ဒီမှာနေတဲ့ချိန်ဘုန်းကြီးတော်တော်ကြီးဘုန်းရောစဆိုပြီးတော့မပြီးသေးပါဘုန်းကြီးပဲအများစုအပြင်တရားပြတရားဟောပါတယ်ဆရာတို့ကတော့ចောင်းစာတွေနဲ့လုံပန်းနေရတယ်အဲ့ဒီချိန်မှာတော့ဘာကြုံခဲ့ဘူးလဲဆိုတော့ ဒေလီစီရီယာတကတယောက်သူကဆမ်ဗရန်စကုတ်မှာစားတောက်ဆိုင်ခွင့်တယ်ခုလိုနေရာစီပေါ့နော်ခုလိုနေရာစီမှာကြောင့်ဘုန်းကြီးတို့ဒီမှာ၈နိုင်လောက်မှနေရာဝင်တယ်အဲ့ဒီတကဟာသူစားတောက်ဆိုင်လေးပိတ်ပိတ်ပြီးတော့ရသောအကြောင်းကို9နိုင်လောက်ရောက်အောင်လာတယ်ရောက်လာပြီးတော့ဘုန်းကြီးတွေကတရားလေးမေးပြီးတော့အတူတူထိုင်ကြတယ်ပေါ့ဗျာပြီးတော့မိုးချုံမှသူပြန်သွားတယ်တနိုင်နိုင်လောက်ထိုင်အဲ့ဒီလို နွေရာသီကာလမယ်လို့ကြုံတယ်သူခွေးကြီးတစ်ကောင်လည်းပါခွေးရလည်းလိမ္မာရင်ကြီးတယ်အဲ့လိုလေတရက်ကြတော့ तू ကမလာဘူးမလာတော့လာတော့လာတယ်ပေါ့ဗျာနောက်ကြတော့ तू မလာနိုင်တာလေဘုန်းကြီးဆောင်းစီပြန်နံကြောင်းဒီဘက်ကပုံကိုယ်တွေတော့ရောက်ဖို့ပါတယ်ချုပ်ဖို့ချောင်းကျယ်ဆရာတော်မပြသူပဲစိုက်တယ်ဝါနာမအိမ်မှာဘုန်းကြီးတို့စားပင်တပြင်းတွေအများကြီးစိုက်တာရှိတယ် အဲ့ဒီပင်တွေကိုဘုန်းကြီးတို့ရေလောင်းပါရေလည်းထူးတော့ဟောပါဦးပိုက်လေးပွင့်ပြီးဒီလိုရေပန်းနဲ့လောင်းတာပါအဲ့လိုလောင်းနေတဲ့ချိန်မှာဟာမင်ပဆိုတာနှုတ်သီးကအခြုံလေးနဲ့ဒီပန်းဝင်လေးဆိုအရေစုပ်တာပြန်ပြီးတော့ဒီလိုစုပ်တာအဲ့တော့သူကဒီကိုရေပန်းနဲ့ရေပုံရေမွားလေးတွေကိုသူကပြန်ရင်းနဲ့ရေတောက်တာအဲ့ဒီအကောင်လေးရေတောက်တာကြည်ရင်းနဲ့ပုံညာသဘောကျတာအကောင်လေးတွေကအနီရောင်လေးကောင်း ခေါင်းစိမ်းလေးတွေနဲ့အနီအောင်ကတက level အနီလေးနဲ့မျိုးစုံဒါလေးတွေသဘောကျပြီးတော့ရေလောင်းနေသူတို့ကြည့်အဲ့ဒီချိန်မှာပဲနာလာနေကြတဲ့ခါရောက်လာသူနောက်ကြရင်အကြောင်းတွေလျှောက်ပါလျှောက်ပြီးတော့နောက်ဒီငှက်လေးတွေကြည့်ပြီးသူကဘုန်းကြီးကိုမေးပါဘာမေးလဲဆိုဆရာတော်ငှက်စာကျွေးပါသလားတဲ့ဟိမန်တော်ပြောအဲ့ဒီချိန်ထိတခါမှမကျွေးဘူးငှက်စာ ဒါနဲ့တခါကြီးကိုပြောတခါကြီးကျုပ်တော့တခါမှမကြွဘူးဗျာအဲဒီမှာဘုန်းကြီးကတရိယာပြီးသူ့ပြန်မေးတယ်တခါကြီးကကျွေးလာမမဗျာကျွေးပါတယ်ဗျာတဲ့အဲဆိုတခါကြီးကဘာရေချက်နဲ့ကျွေးလဲဆိုတော့သူကပြောတာကောင်းတယ်ဗျာဒီပြောငှက်လေးတွေကျွေးတဲ့ကဘာမှမျောလင်းချက်မထားဘူးလေကျွေးရတာအင်မတန်ချမ်းသာတယ်ဗျာတဲ့ဒါကြောင့်ဝင်ကျွေးလာတယ် လူချင်းချင်းပေါ့ရောတငယ်ချင်းတယောက်ဒီရောညာစာချင်းသူကညာစာပြန်ကြွေးမှဒီရောကြိုက်တော့မကြွေးမကြွေးဒီရောအာကြီးစိတ်ဆိုးဒီငက်လေးကြာဘာမှလည်းမျောလင်းလို့လည်းမရအောင်မျောလင်းချက်မတားနဲ့စိတ်စေပါစိတ်စေနာပါနဲ့ကြည့်တော့တော်တော်စိတ်ချမ်းသာတာဆရာတော်တဲ့သူကအဲ့လိုရှောက်တယ်ဒါနဲ့သူကဒီဟမင်းဘတ်ကျွေးပုံဒီပေါ့တရားနဲ့ရေဘယ်လိုဖြောရမလဲအဲ့ဒီအဲ့ဒီပုံစံလေးတွေရှိတယ်ပန်းပွင့်လေးနဲ့လောက်တာအဲ့ဒါလည်းဝဲလာတယ် ငှက်စာတွေကျွေးဖို့လဲငှက်စာတွေနဲ့ဝဲလာတယ်အဲ့ဒီကနေစပြီးဘုန်းကြီးလည်းကျွေးမိပါကျွေးပါတယ်ကျွေးတဲ့ကကြောက်တယ်ငှက်ပေါ်မှာတော့ကိုကဘာမှမျောလင်းချက်ထားလို့မရဘူးလေစိတ်စိတ်နာတန်တန်နဲ့အဲ့လိုပဲကျွေးတာသူတို့ကမနေ့ပိုင်းကျွေးကြကြမကျွေးလို့ရှိရင်အာဆူးညံတာပဲအတန်ပေးကြတယ်သူတို့မှအန်ရတကူကြရင်လည်းအတန်ပေးတယ်အဲ့ဒါသွားကြည့်လိုက်ကြောင်တို့ပါတို့သူတို့အန်ရရှိနေလို့အဲ့ဒါလေးတွေသွားတွေ့ရတော့နော် အဲ့ဒီကနေပြီးတော့ဘုန်းကြီးဘယ်တိအောင်ကျွေးလဲပရိမောက်ဆင်းရဲအကြောင်းကို69ခုနှစ်မှာဆရာတော်နဲ့ဘုန်းကြီးတို့ကြောင်းထောင်နေခဲ့ကြတယ်ကြောင်းထောင်ပြီးကပ္ပကေမအဲကွန်ကရစ်တွေခင်းနော်အဲ့ဒီပမာဆက်ယုံတကားကြီးဦးစီးပြီးတော့ကွန်ကရစ်ခင်းလူကြတယ်အဲ့လိုပါပဲခုလဲလှုပ်တုံးလှုပ်ဆဲပဲကြောင်းလို့ကုရီကွန်ကရစ်လှုပ်ဖို့လှုပ်နေပြန်တစ်ဖက် အဲ့ဒီမှာကွန်ကရစ်တွေခင်းပြီးအဲ့ဒီပုံမှာပဲဘုန်းကြီးတောင်နားလေးမှာစကျွေးတယ်တချို့ဟာတွေဖြန့်ကျဲပြီးကျွေးတယ်အဲဂျိုးလေးတွေကိုတခါတလေဘုန်းကြီးစိတ်တို့လည်းရရှိတဲ့အကြောင်းမှလှမ်းကြည့်ပြီးရေတွက်ကြအများကြီးပဲ35កောင်လောက် ရှိတယ်တနေ့ကျတော့ဘာကြုံရလဲဆိုတော့ဘုန်းကြီးနေတဲ့ခံကဒီဧည့်သည်တွေဝင်လာတဲ့ကပ္ပကင်ဘက်မှာရှိတယ်ဝင်လာရင်သိတယ် ုန်းကြီးတွေကပေါ်တတ်နေကြတာပေါ့နော်။အောက်ထပ်မှာတော့ယောဂီတွေပါတယ်နေရှိတကနေဖို့ဒီလိုဆရာတော်ကခွဲထားတယ်။ဘယ်လိုနဲ့တဲ့ကြောင့်လဲကဘုန်းကြီးဆင့်တွေ့ပါတယ်။ဒကမာလေးတယောက်ကသူ့မိဘများခေါ်လိုက်တယ်။ခေါ်လာပြီးကြောင်းရောက်လာတယ်ကြောင်းနေလိုက်ဖို့အဲ့မှာဒကမာကြီးကရှောက်ဆရာတော်တဲ့ဆရာတော်ကြောင်းလာတယ်တိတ်စိတ်ချမ်းသာတာပဲ။ဒီလိုရှောက်ပါ။အဲ့ဒါနဲ့ဘုန်းကြီးမေးတယ်။ဒကမာကြီးဘာတွေကြည့်ပြီးစိတ်ချမ်းသာကြောင်းနဲ့ဝင်လာတော့တဲ့ ငှက်လေးတွေငြိမ်းငြိမ်းချမ်းချမ်းနဲ့မြင်ရစတော့နေရမြန်သိစိတ်ချမ်းသာတာဗျာသူအဲ့ဒါရှောင်းကြည့်လိုက်နော်ဘုန်းကြီးတို့ဦးကျွေးတာဘာမှမျောလင်းချက်မထားဘူးစိတ်စေနာတတ်မှန်နဲ့ကျွေးနေမြင်ရတဲ့ပုံကောင်မှလည်းစိတ်ချမ်းသာမှုဖြစ်စေတယ်ဒါကိုပြောချင်တော့ပါဗျာအဲ့ဒါဟာပါလေမျောလင်းချက်လည်းမထားဘဲနဲ့စိတ်စေနာတတ်မှန်နဲ့ကျွေးတဲ့အလုပ်မျိုးဟာပါလေဒါဟာသာသနာပစ္စည်းပဲ ဒီမှာဘုန်းကြီးတို့ကတခုပြောစရာရှိတာကဘုန်းကြီးတို့လူမျိုးတွေကအာနာတတ်တယ်အာနာတတ်တဲ့ခါကျဘာတွေဖြစ်တတ်လဲတုံနဲ့တူလေးနေတဲ့ခါကျရင်ကိစ္စတွေကြီးငယ်ကျုံလာတဲ့ခါကျအကူကြီးတွေတောင်းကြတော့ဗောဗျာကူကြီးတောင်းတဲ့ခါကျတချို့ကမပေးနိုင်မဖြစ်နိုင်မဖြစ်နိုင်မှသိတယ်ဒါပေမဲ့အာနာတာနဲ့ဟုတ်လားဟုတ်ကဲ့ပါလုတ်ပေးပါမယ်ဘာညာနဲ့လွယ်လွယ်ကူဂတိပေးတတ်တယ် မဖြစ်နိုင်ရင် မလောက်ပေနိုင်ရင်ကိုယ်မှမဖြစ်နိုင်မှသိဆိုးစီရတဲ့အကြောင်းကျိုးညင်းပေရတယ်ဒါလေးပြောကြတချို့ကြတော့မဖြစ်နိုင်မှသိပဲအတန်းနဲ့ပြောတယ်မလောက်နိုင်မှသိရတဲ့အတန်းနဲ့သွားအာမခံနော်ကိုအာမခံပြီးရင်တော့သေရှင်ရလွယ်ပြီးဂရိမပြတ်စင်နိုင်ဖြစ်အောင်စိတ်စိတ်နဲ့တဏ္ဍာနဲ့ကုညီပေးဖို့ရေးကြည့်တယ်ဘလုံနိုင်မှသိရတဲ့နဲ့ဟုတ်လားယင်းဒီလိုအာနာလို့ခင်မင်း ဟုတ်ကဲ့ပါလို့လုတ်ပေးပါမယ်ခင်လုတ်ပေးပါမယ်လာခဲ့ပါမယ်ပြောပြီးတော့လာလည်းမလာဘူးသွားလည်းမသွားဘူးလုတ်လည်းမလုတ်ဘူးအဲ့ဒါပုံအာနာစရာကောင်းနော်ဒါကြောင့်မင်းတို့ဒီဘက်ကဆရာတော်ကြီးကဘယ်လိုတာယုံမှလည်းပါလဲဇက်မှလည်းပါလဲအဲ့ဒီပါဠိတော်လေးယူပြီးတော့မလုံမပြောလုံမပြောသဘောဆင်လာပြီမလုံနိုင်မပြောနဲ့လုံနိုင်မှပြောယထာဝါရီတထကာရီတထကာရီယထာဝါရီပြောတဲ့အတိုင်းလုံလုံတဲ့အတိုင်းပြော တကယ်လို့ပြောတတ်တာမလုပ်ရင်တစ်ဖက်ကထင်သိတတ်တယ်အပြောတာချက်အလုံးမဲ့ကဲရမလို့ချေကဲဂရိစကားတွေပေးတယ်တစ်ချိန်လောက်ပြတ်တာပြဿနာပြင်းဘူးနှစ်ချိန်သုံးချိန်ဟာငါတော့ဒီဘုန်းကြီးစကားမယုံတော့ဘူးငါတော့ဒီပုဂ္ဂိုလ်စကားမယုံတော့ဒီလိုဖြစ်တာဒါမျိုးဖြစ်တာဒါကြောင့်မလုံမပြောလုံမပြောသဘောဆင်လာပြီအပြောတာချက်အလုံးမဲ့ကဲ့ရဲ့မလွတ်ချေနော် ဟိုသူများအကူအညီတောင်းနေရင်တောင်းလာရင် လုံနိုင်မှာလုပ်ပါနိုင်သမျှကိုသာတာဝန်ယူပါ မနိုင်တဲ့ဟာကိုတာဝန်ယူပါနဲ့ဘုန်းကြီးကိုယ်တိုင်ငယ်တဲ့အရွယ်ကျတော့အဲ့ဒါတွေသိနားမလဲဘူးဗျာနည်းနည်းလေးကြီးလာမှအဲ့ဒါတွေသဘောပေါက်တာဘုန်းကြီးတို့ဘိုင်းလာရမှာမှာ နှစ်နှစ်လောက်နေခဲ့ပါတယ်ရှစ်တော်ကိုဘိုင်းလာရမှာအဲ့ဒီချိန်မှာဆရာတော်ဘုရားကြီးကကျောင်းတိုက်ကလည်းထူတော်ငါသာ စာချပေးရပါတယ်အတန်းနေရာစုံတာဆောင်းရရလည်းစုံလို့အများကြီးချအဲ့ဒီလိုစာချဘုန်းကြီးလောက်တဲ့ပြန်မှာဘုန်းကြီးတို့ကြောင်းကိစ္စတွေလည်းဘုန်းကြီးတာဝန်ယူပါတယ်ဥပုံနေတရက်ဘုန်းကြီးတရားဟောဖို့တာဝန်ယူထားတယ်ဉာဏကိစ္စတွေတာဝန်ယူအဲ့ဒီတော့ကလူငယ်လဲလူငယ်ပေါ့လေလောက်တွေကိုများများလောက်နိုင်အဲ့ဒီလောက်နိုင်တာကိုကိုယ့်အကူဘုံယူနေတော့ကျင့်နဲ့နေအဲ့လိုဖြစ်နေ တနေ့တော့ဘလို့ဖြစ်လဲဆိုမာစီရိတ်တာလောကမှာနာမည်ကြီးတဲ့မြောင်ဆရာတော်ဆိုတာမန္တလေးစိတ်မရိတ်တာနောက်တော့စခိုင်းဓမ္မဆွမ်းရည်နေနဲ့ထူတော်ဝင်ပြတ်တော်မူသွားပါတယ်အဲ့ဒီဆရာတော်ကြီးနဲ့ထိုက်လျောက်ရင်းပြီးတော့သူဟာဒီဘုန်းကြီးတို့ဘန်းကဇီဝိတဒါနတန်ခါဆေးရုံမှာလာဆေးရုံတက်ကြားကြားတော့ဘုန်းကြီးသိတော့သွားမေးပါသွားမေးတော့ ဆရာတော်ဘုရားကြီးကနောက်တော့ပြန်တော်မူသွားတာပါပဲဆရာတော်ဘုရားကြီးကဘုန်းကြီးကိုမေးတယ်ဥဂုတ်တိရကြီးဘာတွေလောက်နေရလဲကိုကလည်းဘာလုံးလဲလုံးငယ်အရွယ်လည်းတက်ကြွနေအာပြီးတော့စားလဲချားလဲကြားလဲဟောတယ်ဘာကြီးလောက်တယ်ညာတယ်ဆရာတော်ဘုရားကြီးကတိုးမိန်သူတို့နဲ့မိန်သွားတယ်ညာဘာမိန်သွားလဲခောတိတာမနိုင်ဝန်ထိုင်ဝင်ပြီးဒေတာတယ်ဖြစ်တယ်ဒါပဲမိန်ဟုတ်လားနော်မနိုင်ဝန်ထိုင်ဝင်ပြီးဒေတာတယ် ကျုပ်လိုတာပါလဲဆိုတော့ကိုမနိုင်တာတွေမဖြစ်နိုင်တာသွားဂရိပေးတာလေဂရိပေးတော့ဂရိပြတ်တာပေါ့ဖြစ်မှမဖြစ်နိုင်တော့သွားဂရိပေးတယ်မဖြစ်နိုင်မဖြစ်နိုင်တဲ့ဆိုအကြောင်းဆုံးကလည်းပြောရတယ်နော်မဖြစ်နိုင်တာမဖြစ်နိုင်ကြောင်းမပြောဂရိတွေပေးဟောဂရိတွေကပြတ်ပြတ်တော့နာမည်ပြတ်တာပေါ့ဗျာဟမ်နာမည်ပြတ်တဲ့အခါကျဘာမှကိုယ်ဘွားတုံးလို့မရတော့ခုနဒီဘုန်းကြီးစကားတော့ငါဘယ်တော့မှမကြုံလို့ဒီလူစကားတော့ ဘယ်တော့မှမယုံတော့ဘူးဆိုရင်ဟာနာမည်သိသွားတာပြောတယ်နော်မနိုင်ဝင်ဆိုတာမထရဘူးဟောသေးလားမနိုင်ဝင်ထရင်ဝင်ပြီးသိတတ်တယ်ဒါလေးမှတ်ထားမယ်နော်ဒါမှစီမြောင်ရိပ်သာဆရာတော်ရောက်ဘုန်းကြီးမိတ်သွားတဲ့စကားပါနောက်ဘုန်းကြီးတို့ဘာပြောဖို့လိုသေးလဲဆိုဒီမိဘများဆရာသမားများနိုင်ငံခေါင်းဆောင်များနော်မိဘများဆရာသမားများဟာမိဘများအရင်ပြောကြတော့ ကိုယ့်အတွက်ကိုမျောနှင်းချက်ချပြီးဒီသားငယ်သမီးငယ်လေးတွေကိုဆောက်ရှောက်ရင် ဆောက်ရှောက်တာတစ်မျိုးကိုယ့်ကိုမျောနှင်းချက်မထားဘဲနဲ့သားငယ်သမီးငယ်များဆောက်ရှောက်တာတစ်မျိုးပေါ့နော်နော်ကိုယ့်ကိုမျောကိုယ့်အတွက်မျောနှင်းချက်ထားနော်စိတ်စိန်နာပါမနေတော့ဆောက်ရှောက်ပါလေတချို့မျောနှင်းချက်မထားဘူးစိတ်စိန်နာပါဆောက်ရှောက်တာတစ်မျိုးနှစ်မျိုးပေါ့ဘုန်းကြီးတို့ဆရာသမားတွေလည်းဒီတိုင်းပဲတပည့်လေးတစ်ပါးကိုဆောက်ရှောက်တယ် ကိုယ့်အတွက်မျောလင်းချက်နဲ့ဆောက်ရှောက်တာဒါကကိုယ့်အတွက်မျောလင်းချက်မထားဘဲနဲ့ဆောက်ရှောက်တာဒါမျိုးနိုင်ငံခေါင်းဆောင်ဆိုတဲ့ဒီတိုင်းနော်တဲ့သူပြည်သားတွေကိုယ့်အတွက်မျောလင်းချက်ထားပြီးဆောက်ရှောက်တာမျိုးမဖြစ်အောင်သူများဟုတ်လားတဲ့သူပြည်သားချမ်းသာ ကိုယ့်အတွက်မျောလင်းချက်ထားပြီးဆောက်ရှောက်တာ ကိုယ့်အတွက်မျောလင်းချက်မထားဘဲဆောက်ရှောက်ဒီလိုနှမျိုးမှထားဒီတော့သာဇာတပစ္စည်းဆိုတာကဘယ်လိုဟာမျိုးလဲဆိုရင် ကို့အတွက်မြုံလင်းချက်မထားဘဲနဲ့ဆောက်ရှောက်တဲ့မိဘကောင်းနဲ့တူတယ်ကို့အတွက်မြုံလင်းချက်ထားပြီးဆောက်ရှောက်တဲ့မိဘကောင်းမိဘမိဘကောင်းလို့ဆိုလို့မရကို့အတွက်မြုံလင်းချက်ထားပြီးဆောက်ရှောက်တဲ့ဆရာသမားမျိုးဆရာကောင်းလို့ပြောလို့မရကို့အတွက်မြုံလင်းချက်ထားပြီးအုပ်ချုပ်တဲ့ခေါင်းဆောင်မျိုးလဲခေါင်းဆောင်ကောင်းလို့ပြောလို့မရဒါကြောင့်သာဇာတပစ္စည်းဟာ ကိုယ်တို့မျောလင်းချက်မထားဘဲနဲ့စောက်ရှောက်တဲ့မိဘကောင်းနဲ့တူတယ်ကိုယ်တို့မျောလင်းချက်မထားဘဲနဲ့စောက်ရှောက်တဲ့ဆရာကောင်းနဲ့လည်းတူတယ်ကိုယ်တို့မျောလင်းချက်မထားဘဲနဲ့စောက်ရှောက်တဲ့နိုင်ငံခေါင်းဆောင်ကောင်းနဲ့လည်းတူတယ်ဒါတွေနဲ့ပတ်သက်ကုန်ကြီးတို့ဟလာဒီမှာမိဘတွေလည်းပါတော့ဟလာသာသမီလေးတွေကိုဘုန်းတော်ငါအဓိကပညာရေးတစ်ခုလည်းသွားသွားကြည့်တယ်ဈာနာတွေမကြည့်ဘောလိမ္မာရေးချမြင် ရှိဖို့ဘာသာယဉ်ကျေးမှုတွေမပြောက်ဖို့ဒါတွေမကြည့်ဘူးရှေးရှင်းတော့အဲ့လိုမဟုတ်မိဘဆိုတာကဒီသားသမီးလေးမှာအကုန်ကြည့်ရဘုရားရှင်လက်ထက်ကနာရပင်ကျောင်းတကတထေရင်နော်အာစေလုံးကျောင်းတော်ကြီးဆောက်တော့တူတန်းတယ်သူသားသမီးတွေရှိတယ်သမီးတွေကတော့တော်ဝင်ရပါတယ်နော်တချို့သမီးတွေသူနာရပင်တထေကြီးကသောတာပန်ဆင့် သူသမီးတယောက်ကဆိုတရားကဆင်ရောက်တော့သမီးတဲ့ငယ်ရောဖေဖေဆိုဂျာနီကန်တို့အဲ့လိုဟောတာရှိတော့အဲမျိုးပေါ့နော်သူကအဆင်ကအဲ့လိုမျိုးဘာဖြစ်လို့ဒီအဖေကိုမိပြုပြီးဒီသားသမီးတွေတော့တော်တော်တရားကနေဖြစ်ကုန်တာအဲ့တော့ဒီမှာဘာကြမ်းနေလဲသားတယောက်ရှိတယ်မောင်ကာလလို့ခေါ်တယ်သူကကြတော့တထေးသားပြီပြီပေါ့တော့ဟာစာမူဟာယူဟာဒီလိုချိန်ကုန်တာဒီလိုချိန်ကုန်တော့ဒကာကြီးကစိတ်မချမ်းသာဘူး ဒီသားကိုဘယ်လိုပြုပြင်ရမလဲအများအားစဉ်းစားတနေ့တော့သူကဘာလုပ်လဲဆိုဥပုံနဲ့ဥပုံနေအန်ဒီလာတော့ဒါဘုရားကြောင့်သွားပြီးအိုးဆောင်ပါဥပုံဆောင်ရင်ဘုရားဟုတ်လားသူမဲ့လောင်ပေးရမှာပေါ့ဗျာဗမာငွေ100လောက်ပေးတော့မရဘူးလားဒေါ်လာ100လောက်ဆိုတော့ပြုံးပြီးသွားဆောင်ငွေ100လောက်ဆိုဘာမှလုပ်မဖြစ်ဘူးဟုတ်လားဒေါ်လာ100ပေးမယ်ဟုတ်လားသူတို့ နှစ်သက်သဘောကျလောက်အတိုင်းဓာတ်တွေပေးတာ။အာပြီးတော့သွားဆောင်တာ။ရှိရှိလုံးကတော့ဘုရားကြောင့်သွားဖို့ဆောင်ပြီး တနေ့ကုန်တညလုံးဆောင်ပြီးမှမနေ့မှပြန်ခဲ့တဲ့သဘောရှိတယ်။ဘုန်းကြီးတို့ဟိုအညာဒေသတွေမှာရှိသေးတယ်။ကြောင့်သွားဖို့ဆောင်တယ်။မနေ့ရောက်မှပြန်လာပြီးဥပုပ်စေတယ်ဥပုပ်သီလာယူပြီးမှပြန်ခဲ့ကြတယ်။အဲ့လိုပဲ။တော့မောဂလဘာလုပ်လဲဆိုတော့ဘုရားကြောင့်သွားတယ်။ ကြောင်းသွားပြီးဘာလုပ်လဲကိုယ်နဲ့နိစ္စတဲ့ဥစဉ်တပါးပါးစီကသွားသီလယူတဏှာမှာအိတ်ပေါ်ဆက်သူကောင်းဝင်စားတော့အိတ်ဗနဲ့လင်းလာပြန်လာပြန်လာတော့အမေလောက်တဲ့ပုဂ္ဂိုလ်ငါသားလေးပုတ်ဆောင်သွားတယ်စာရှာမှာပဲတေချာချွတ်ပြုတ်လိုက်ကျွေးမှုကိုဆောင်တော့ဟိုအောင်မရဘူးပါလဲဆိုအဖေပေးဟောလားတရားသူတရားရေးကြည့်တာသူစားတော့စရာရင်းကြည့်ဘူးအဲတော့တရားလဲရရောအပြင်ထွက်သားတောက်ဟာစာမူဟာယူဟာ ဟုတ်လားမေကြီးကစိတ်မချမ်းသာမေကြီးကလည်းဒါလေးကငကောမှဆိုးရတယ်တဲ့ဘယ်နဲ့လုံနေတယ်မသိဘူးတခါကြီးကသူ့စီမံကိန်းနဲ့သူဘယ်လိုပြုပြင်မဲစနစ်တကျစိတ်ကူးနေတာနော်ဥပုပ်ဆိုတာလာစားဥပုပ်လာစုပ်ဥပုပ်လာခွဲဥပုပ်လာပြီဥပုပ်ဒါမျိုးရှိတော့ရှေ့ရတဲ့ချိန်အောက်ဥပုပ်နီးလာတဲ့ခါကျတခါထပ်ခေါ်တယ်အာသားကြီးတခါလဲဥပုပ်ဆောင်တခါကျဖေက ဆုံးကဒေါ်လာ100ပဲအခုတခါကျဘုရားဒေါ်လာ1000ပေးအာ तू ကြိုက်တာမေးတော့သဘောကျဒါပေမဲ့နောက်တခါကျ तू ကဘာပြောလိုက်လဲငါသားဒီတခါဥပုပ်ဆောင်သွားရင်နော်ဘုရားစီကတရားနာခဲ့ရအဲ့ဒီတရားစကားတွေကိုဘာကင်ကြီးပြန်ပြောပြဒီလိုတရားနာအောင်နော်ဘုရားဒီလည်းသီလယူဖြစ်အောင်ဒီလိုတခါရင်တိမ်သွင်းလိုက်တော့ အဲ့လိုနဲ့ဘုရားသည်ကြောင်းကံရောက်တယ်ဘုရားသည်သွားတော့ဘုရားသည်သွားဒီလာရောတော့ဘုရားတရားတွေနားတယ်လေသောတဲ့ပါရမီဓုရှိတဲ့ပုဂ္ဂိုလ်ဆိုတော့နာရင်နာရင်နဲ့သောတော်ဘာဖြတ်သွားတယ်သူတို့ဖြတ်သွားတဲ့အခါကျသူတို့ကောင်းတရားနဲ့နေတော့တာပေါ့တညာလုံးတနေ့လုံးမနဲ့လင်းလာတဲ့အခါအိန္ဒိယရပြန်လာဟုတ်လားဒေါ်လာ1000ဆိုတော့မလို့ချင်တော့ဘုန်းကြီးတို့ကသားသမီးလေးတွေကိုဒီလိုပေါ့နော် ပညာကြီးတစ်ခုတည်းမွေပေးဖို့မဟုတ်ဘူး။ဘာဖြစ်လဲ။တကယ်လောကထဲမှာနေတဲ့ထိုင်တဲ့အသိဉာဏ်လိမ္မာပေးဖို့လည်းလိုတယ်။ဘာသာယဉ်ကျေးမှုတွေအမွေတွေလည်းပေးဖို့လိုတယ်။နော်။ဘုန်းကြီးတို့ဘုန်းကြီးကိုယ်တိုင်လည်းဒီတိုင်းကြုံပါဒီမှာကိုလိုလေးတွေရှိပါတယ်ကိုလိုလေးတွေ။နော်ကိုလိုလေးတွေဒီမှတ်သားစရာကောင်းတာဆိုဘုန်းကြီးအကောင်လေးတွေဓမ္မထာနော်အရေးကြီးတယ်။ဒီနေ့ကယောဂီတို့ပြောခဲ့ပါတယ်ဝိပဿနာရှုနေနှမျိုးဟုတ်လား။ အသေးစိတ်ရှုမှတ်တဲ့နည်းရတစ်ခုအပေါင်းလိုက်ရှုမှတ်တဲ့နည်းတစ်ခုဒါဘုန်းကြီးတွေဘုလိုလေးသူ့ကိုပြတယ်ဘုလိုမင်းဒါလေးမှတ်ထားနော်ဒါသိကောင်းတယ်သူကကူးယူလာဘူးလေဓာတ်ပုံရယူသွားမစိုးဆရာတော်ဒါဒီတော့ဓာတ်ပုံရယူလာလို့အေးယူယူဆိုဆိုအဲ့တော့လောကူကူပဲရသူတို့ခက်မှာတော့နော်သူကအဲ့လိုသိမ့်ထားဒါမျိုးတွဲခေါ်ရတယ်ဘာဖြစ်လို့လဲဘုန်းကြီးတို့လည်းတက်တိုင်နေတစ်ချိန်တစ်နေ့တရားမှာနိဒီချိန်မှာသူတို့တွေ ဒီတရားလုပ်ငန်းတွေနဲ့ပတ်သက်ပြီးဟောကြပြောကြမယ်ဆိုရင်ဩဝိပဿနာဆိုတာကရှုနည်းနှမျိုးရှိပါလားဒါသိတာဝင်ပြီသူတို့ဟုတ်လားကြံတဲ့ပညာရတွေပါ ပေးရမယ်နေတာထိုင်တာတွေပြောဆိုရမယ်သင်ပေးရမယ်ဒါမျိုးပေါ့နော်ပြောဆိုတွေလည်းသင်ပေးရမယ်စိတ်ထားနည်းတွေလည်းသင်ပေးရမယ် ဖြည်းဖြည်းချင်းပေါ့ဒီခါလေးတော့ပြေဝမရနိုင်ဘူးပေါ့အဲဒီမှာဒါတော့နာရဝင်းတထေးကြီးကတော့ဟိုလားစနစ်တကျဆုံးမတာဘုရားလည်းရှိတာပါမီတူကလည်းရှိတော့ဟိုလားမိဘကောင်းတဲ့တူစွာဆုံးမသွားတာဒါသဇာတပစ္စည်းပဲနောက်တစ်ခုပြောအောင်မယ်နော်နောက်တစ်ခုကတော့ခတ်ကြမ်းကြမ်းကိုအဖေကဆုံးမသွားတာအဲ့ဒါတော့သုရမြစ်ဆရာတော်လို့ခေါ်တယ်နော် ရွှေမင်းကိုဥဖုံးမြင်ရေးထားတာဆူရမြေဆရာတော်ဆိုဘုန်းကြီးတို့ဘယ်မှာလဲဆိုမြန်မာတက္ကီရှိရ73ခုနှစ်လောက်က အင်းဝခင်ပါဘူးအင်းဝဌိနာဟာကျော်စွာမင်းဆိုမင်းသူ့ဖေရခမီးတော်နဲ့နာမည်တူပါပဲသူခမီးတော်ရဲ့လက်ထက်မှာတော့စင်မြူရှင်5စီပေါ့သူ့လက်ထက်မှာစင်မြူရှင်4စီအဲ့ဒီ ကြောက်စွာမင်းလက်ထက်မှာနော်သူကတကယ်ကိုပညာတတ်တဲ့စရုတွေကဗလာမကြီးဆိုဒီဗိဒ္ဓတိကာတွေပါရေးတယ်ပေါ့နော်နောက်လောကနိတိတွေပါလေဒါတွေအလေးကြီးအဲ့ဒီလေးစီးရှင်ကြောစွာဆိုရယ်မင်းကဘာလို့လဲစကားကြောင်းရနီးမှာကြောင်းတော်ကြီးတစ်ကြောင်းဆောက်လုပ်ပြီးတော့သူကဒီကြောင်းတော်ကြီးကသီလဂုဏ်သမာဓိဂုဏ်ပညာဂုဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များ သတင်းသုံးနေနိုင်တယ်ဒီလိုသတင်းလွှင့်ထားလိုက်အဲ့ဒီမှာဇီဝတက်နေတဲ့သာစီရွာသားရှာတော်တပါတက်တယ်သူကပါလဲဆူရင်းဖြစ်သူအကြောင်းလေးပြောချင်တာပါဇေကတော့သာစီရွာဆိုရဲစကိုင်းမြို့ရမြောက်ဖက်သာစီရွာဆိုတာရှိပါတယ်အဲ့ဒီသာစီရွာမှာမိသားစုတစုကနေမွေးဖွာလာတယ်ခလင်းကလေးအရွယ်ရောက်လာတဲ့ကကြောင်းပါပေါ် တော်ကြောင်းနေဘုံကြောင်းနေနဲ့လှမ်းတဲ့သဘောရှိပါတယ်။ကြောင်းဟိုအဲဒီမှာလေကြည်ရတာတော့စုပင်တွေပဲရှိတဲ့သဘောရှိပါ။ကလေးကကြောင်းသွားပို့တဲ့အခါကျမိဘတွေနဲ့ခွဲရမှာမကြိုက်ဘူးပေါ့ဗျာ။မိဘတွေနဲ့ပဲအတူနေကျင်တာ။ကြောင်းသွားပို့တဲ့အခါမှာငိုးနေတာပေါ့ဗျာ။ငိုလာလိုက်။အဲတော့ကလေးကအရင်ပြန်ပြေးသွားလိုက်အဲ့လိုဖြစ်တာ။တစ်ချိန်ပြန်ပြေးသွားနှစ်ချိန်ပြန်သုံးချိန်ပြန်ပြေးလိုက်ဒီလိုခါခါဖြစ်လာ။ဘေးကဘလို့မှ နော်ချော့ပြောလို့မရနောက်တော့ဗာပြစ်လာလဲဆိုပြန်လာတဲ့ကလေးကိုဟုတ်လားလိုမှပြောမရတဲ့ခါကျတော့ဖေကစူးဖို့စူးကြုံအတွင်းမှာတို့ထိုးပြလိုက်တာဒီကလေးငယ်လေးကြောက်တော့လန့်တော့လှုပ်လိုက်တာအဲ့မှာလက်မကြည့်ပဲစူးတွေစူးပြီးနေကြတယ်မှာလက်မကြည့်တော့ဖေကအိမ်ပြန်ကလေးကလိုက်မှစိတ်နာပြီးကြောင်းကိုသွားတယ် နောက်ကလေးမိဘကတော့စိတ်မနာဘူးနော်ကျောင်းဆရာတော်လည်းသွားလျှောက်ပြီးတော့ဒီသားလေးပညာတတ်စေခြင်းလို့ပြီးတော့စုပုံနဲ့ပြစ်ထားကြဗျာဆရာတော်ကြည်ဆောက်ရှောက်ပါအဲဒါနဲ့ကလေးကလည်းမိဘစိတ်နိုင်ကြောင်းရောက်ကြောင်းရောက်လာတဲ့အခါကျဆရာတော်ကသူ့ရဲ့ကလေးရဲ့အချိန်တွေကြည့်တယ်အဘူးရဲ့သူ့ရဲ့ကြည့်တယ်ဥရိတံပတ်တွေကြည့်တယ်ဉာဏ်ရဲ့ထက်မြက်ကြည့်ပြီးတော့ စီယုံလိုက်တာပေါ့လေစာသင်ခြင်းစိပေါ့အတားမင်းဒီလောက်ရက်ဆက်နေတဲ့ဖခင်နေပြန်မနေတော့နဲ့အိမ်ပြန်မနေတော့ကြောင်းမှနေကြောင်းမှနေစာစူးစမ်းအဲ့ဒီလိုနဲ့ခလေးရစာတွေစူးစမ်းလိုက်တာဖြည်းဖြည်းချင်းဖြည်းဖြည်းချင်းနဲ့ဆရာတို့သင်သင်ရနေနောက်ဖြည်းဖြည်းဖြည်းနဲ့ရံဘွားရောက်ရံဘွားရောက်တော့ရံမြေမှာရှင်နာဂီတောင်းအဲ့ရနေပြီးတော့ဆရာသမားဘယ်ကိုပို့လိုက်လဲဆိုတော့ အခန်းကိုပို့လိုက်တာနော်အခန်းသွားပြီးပညာသင်ပါတယ်ပညာသင်ပြီးတော့ပညာသင်ပြီးနေတယ်ပေါ့နော်အဲ့ဒီမှာပကံမှာရှင်သူဓမ္မမဟာတာမိမထေမြတ်ထာမှာသွားပြီးတော့သင်တိုင်းဆရာတော်ကြီးရတယ်တကယ်ကိုစာပေတဆရာတော်ကြီးအဲ့ဒီထာမှာစာသင်နေတယ်စာသင်စာသင်နဲ့ဖြည်းဖြည်းနဲ့သူ့ရဲ့ပညာကုံတွေဖြည်းဖြည်းနဲ့ပြည့်စုံလာတော့ပေါ့နော်တစ်ဘက်ကလည်းစာသင်ရင်းနဲ့စာချရင်းနဲ့ဒီလိုဖြစ်အောင် အဲ့ဒီချိန်မှာဖခင်တို့မိခင်တို့ကလည်းသားသမီးလေးနဲ့မတွေ့ရတဲ့ကြာတရိယာလိုက်ဆုံးဆောင်တော့ဆုံဆိုင်ဆုံဆိုင်တဲ့ပကံပြည်ဘက်မှာဒီလိုထင်ရှားကြော်ကြတဲ့အဲ့ဒီမှာသူကငငယ်တော့ကဆူရင်းပြက်ကလည်းဆူရင်းပြက်ကြောင်းသားဆူရင်းပြက်ကိုရင်ဆူရင်းပြက်ဦးစင်ဖို့အဲ့လိုပဲသူနာပဲနောက်တော့စာချတော့ဆူရင်းပြက်ဆရာတော်ဆိုတော့မျိုးနာမည်ကြီးတာတော့ဘာကကြီးကမိခင်နဲ့နိုင်တာဒုသားဖြစ်လောက်တယ်ဆိုပကံသွားပြီးတော့ကြီးကြတော့ သွားကြည့်တော့ဒါဖြစ်နော်အကြဟိုရောက်တော့ဖခင်ဟိုရောက်အလုပ်တယ်ဒါအတွက်ဖခင်ဆုံးနေပါနဲ့လောက်ကကျွေးမွေးချက်ပြုတ်ကျွေးမွေးကတ်တော့ဆရာမပြောသူ့စာပဲသူ့လောက်နေမြင်မပြတ်စာပဲကြည့်စာပဲသင်စာချနေလို့နေဒီနေ့တော့ဖခင်ရဲ့ဆုံးကတ်တဲ့ကောင်ဟိုတခါကြီးအင်းကလည်းစပေါ်လိုက်တာအင်းကတော့စားငံလိုက် ဒီအဲ့လိုပြောတယ်အကြမှာဒကာကြီးကမေးရှင်ဗျာဒီလိုဆုံးကန့်နေတာတော်တော်ကြာပြီစောဘကစကားမပြောဘူးအခုကြမှာဘာလို့ဒီနေ့ကစားပေါ်တယ်ဟိုကစားငံတယ်လို့ပြောရပါမယ်ညာဘာကင်ညာမေးချောင်းတယ်အကြမှာဒကာကြီးတဲ့စောဘကကတော့စာပေမပြည့်စုံသေးတော့စာပေကိုလေ့လာနေတဲ့အတွက်ပေါ်တာငါနာဘူးအရာသာ ခံယူမစားခဲ့ဘူးခုကြစာပေလေးလာမှအတော်တန်အာရကျင့်နှံ့နေဖြစ်တဲ့တွင်ဒီကိုလက်အင်းအားလေးတွေပြည့်စုံစားရဖို့အစာစားသုံးလို့ပြောတာပါအဲကြပါပါကြီးညာလဲဟုတ်လားအဲ့ဒီစကားကြားရကအရှင်ဗျာအရှင်ဗျာမေတော်ရဲ့မျောနေတာကြားပြီဗျာအရှင်ဗျာစားပြီးပြည့်စုံပြီဆိုရင်တော့အရှင်ဗျာရဲ့ဘေးကဖူးမြော်ခံဖို့တဲ့ ရရွာကိုကြွတော်မူပါဘုရားပြန်လာပေါ့ဗျာပကန်းနေပြန်လာတယ်အင်းဝါရောက်တယ်ပေါ့ဗျာအင်းဝါအိမ်မှာနေပြီးတော့အင်းဝါမှာခုနကကျော်စွာမင်းကနေပြီးတော့မင်းပြောကြောင်းကြီးဆောက်လောက်တာဘယ်သူမှမနေသေးဘူးဒီမှာလည်းမနေဘူးနော်တကယ်ပညာတတ်တဲ့ပုဂ္ဂိုလ်နေစေဆိုပြီးတော့ပညာထားတာသူမှမနေအဲ့ဒီမှာလည်းဗာလဲကြောင်းရသေးတယ် ဒီဆောက်ကလည်းအဲ့ဒီဆောက်မပတ်တာကြရင်အဲ့တော့ဘာကြုံလဲဆိုတာပနေအောင်ဟိုခရီးဝဲလည်းပြန်လာခြင်းတော့ကကျတော့ကိုလိုလန်ကြီးရမတာဘူးလေသွားရလာရင်လမ်းမှာလည်းဟိုလဲတွေပိုင်းနဲ့ဆုံးတော့ဖုံးတွေပိုင်းနဲ့ပေပွားနေအဲသူတို့ဆွေမျိုးသားချင်းမူးမတ်ကြော်လို့ပြောတယ်ဆွေမျိုးသားချင်းသွားရင်ပဲသူကကြဟိုကဆွေမျိုးသားချင်းမှလည်းမသိတော့မောင်းထုတ်လိုက်အဲ့လိုနဲ့ရှောက်လက်ပတ်သွားရင်လည်းခုနကကြောင်းတော်ကြီးပေါ့နော် အဆောင်စစ်သားတွေနဲ့ရှိတဲ့အကြောင်းတော်ကြီးရှင်ကထုတ်ပြန်တာမေးပြီးဟာအဲ့ဒီဆိုရင်သူတို့တက်နေမယ်ဆိုဒကာကြီးကနေတော့ဒကာကြီးဒကာဆရာတော်ကနေတော့ဒကာကြီးလည်းနေတော့ဗောအဲ့ဒီမှာအဲ့ဒီနိုင်ငံမှာပညာတတ်ခုနကစရုတွေငါဗလာအမတ်ကြီးဆိုတာကဘုန်းကြီးတို့ပိဋကပိဋကဆိုဘုန်းကြီးတို့တော်တော်ခက်ပါဒီပါဠိစကားလုံးနေနော်ခုနားမလဲပိဋကနှံကြည့်ရတယ်အဲ့ဒီပိဋကပါဠိတော့ရှိတယ် ဘုန်းကြီးတို့တက်ကြသေးတာစေတင်္ဂလာဖြစ်တဲ့ကလိစာဥပ္ပေတောင်းကျန်တော်ခက်ပါအာထောင်ကျော်လောက်ကျန်အဲ့ဒါကိုသူကအခွင့်တီကရေးတယ်ဒီကရတဲ့တာမန်ပုဂ္ဂိုလ်မဟုတ်ဘူးပညာရှိမှစတုတွေကဗလားအမှတ်ကြီးဆိုအဲ့ဒါမျိုးဒီမှတ်ကြီးကိုဘယင်ကနေသွားပြီးစုံစမ်းခိုင်းလာပေါ့နော်သူကြောင်းတိုင်းတော့မှာဆရာတော်တစ်ပါးသတင်းသုံးပြီးကြားတဲ့အခါကျသွားပြီးစုံစမ်း နော်ပညာရေးချင်းပမေးခိုင်းတာပဲပြီးတော့ပါဠိတော်တွေထက္ကရာအတိကတွေခက်စစ်ခက်ရတယ်အများကြီးမေးတာကိုကမဆိုင်မတော်ဖြေပြီးတော့ဘာမေးလဲသူကလင်္ကာလေးနဲ့မေးတယ်မေးတာကိုလည်းဟုတ်လားမဆိုင်မတော်လင်္ကာနဲ့ပြန်ဖြေတယ်ပေါ့နော်သူကဟိုကမေးထားတာလေးလင်္ကာလေးတော့ဒီမှာတော့ဖတ်မကြတော့ဘူးသူ ပရမလင်္ကာ၃ပုဒ်အမေ၃ကြံနေနဲ့မေးတာမရဏတဏဆောနော်မရဏတဏဒေဂဏိကာလာကြမရဏတဏဆောဟာ၅ချိန်ပဲဖြစ်တယ်ခုနှစ်ချိန်ဆောတဲ့အခါတွေရောရှိပါသေးသလားဒီကြောင်းရတစ်ချက်မိဒုတိယတစ်ချက်និရောဓသမပဝင်စားတယ်ဘုရားရနာတွေនិရောဓသမပဝင်စားနေတယ်ကျန်တဲ့ပုံကိုယ်တွေនិရောဓသမပဝင်စားတဲ့ချိန် ဝိကသမပဝင်စားလို့ထတဲ့ချိန်မှာအဲ့ဒီနောက်မှာဘဝင်စိတ်ကဘယ်နှချိန်ဖို့ဇောကဘယ်နှချိန်ဒါတွေမေးတယ်ဒီခုနောက်တစ်ခုကရသော်ပြပရိနိဗ္ဗာန်စံတော်မူပါနည်းပရိနိဗ္ဗာန်စံပြီးတော့ကံကမ္မနိမိတ်ကတိနိမိတ်အာယုံပြုရတာဟုတ်အဲ့ဒီနိမိတ်သုံးပါးထဲမှာဘယ်နိမိတ်ကိုအာယုံပြုတယ်။ဒါဆိုပရိနိဗ္ဗာန်စံတဲ့ကဒါလေးတွေမေးတယ် အဲ့ဒါယေရုပိုက်ဆုံနဲ့မေးတယ်ဟိုကယေရုပိုက်ဆုံနဲ့များများကောက်ဖြေရေးဖြေလိုက်တာအဲ့လိုကျွမ်းကျင်အဲ့ဒီအဖြေလေးပဲပြောကြအောင်ဒီယဟန္တာတွေနော်ပရိနိဗ္ဗာန်စံပြီဆိုရင်နော်ဘဝကထွက်မြောက်ထွက်လွတ်မြောက်တော့မယ်ဆိုရင်အဲ့ဒီမှာဇောခုနှစ်ချက်စောတယ်အဲ့ဒါဇောခုနှစ်ချက်စောတယ်ပေါ့ပရိနိဗ္ဗာန်စံတဲ့အခါမှာ ဒီဇောကုဏိချက်စောတဲ့အခါမှာဒီဇောတွေကနေသဒုက္ခနတ္တလက္ခဏာကြီးဆင်ញင်လက္ခဏာကြီးသုံးပါးကိုပဲအာယုံပြုပြီးတော့စောတယ်ဒါဖြေသွားတယ်။နောက်ဘုရားရှင်ဒီရောဓသမပမှာထားတဲ့အခါနော်ထားတဲ့အခါဘာဖြစ်လဲဆိုတော့ဒီဝတညာနာတိနာဇောမှာဘုရားရှင်မှာရတ္တဖို့ဇောရတ္တဖို့စိတ်တစ်ချိန်ဖြစ်နေပြီးတော့ဘဝနှစ်ချိန်ဖြစ်ပြီးတော့ငကိုပကတိအခြေအနေမျိုးပြန်ဖြစ်သွား ဘုန်းကြီးတို့ပိစိကဗုဒ္ဓစာရတဲ့ကျမ်းတဲ့တပိသာသာဝကတွေကြတော့နေဝတ္တညဉာနာတင်ညာနာဆံဇောမှာနေဝတ္တမပါထလာတဲ့ကအစံဆုံးတော့ခိုးဇောတစ်ချိန်ကြပြီးတော့ကြတော့ကျန်တဲ့ပုဂ္ဂိုလ်ကြဘွင်နှစ်ချိန်တော့သုံးချိန်လောက်ဖြစ်ပြီးမှပဂရိအခြေအနေမျိုးဖြစ်တယ်ဘုရားရှင်ကြတော့သူရဲ့အလေးကျင့်နေရများတဲ့အခါနော်ဘောဆက်ဆက်ပါပြီးတွေကများတော့ဘဝနှစ်ချိန်လောက်ပဂရိနဲ့အခြေအနေမျိုးပြန်ဖြစ်တယ် ပိစိကဗုဒ္ဓတို့ဉာဏ်မြတ်တပိသားဆိုတာဘဝင်၃ညင်လောက်ချကြပြီးမှဖြစ်ပြီးမှပဂရိချင်းရောက်တဲ့ဒါလေးတွေခက်ခဲခဲဖြေသွားပါနောက်ဆုံးဘုရားရှင်ပြိဋိဘဆံသွားအဲ့ဒီမှာလည်းသူကဂရိနိမိတ်တစိတ်ကိုကအာယုံပြုတယ်ဒါပြင်ဘာဖြစ်လို့လဲဆိုတော့ဒီမှာမှာကပရိသန်နေစိတ်တို့ဘဝင်စိတ်တို့သုတိစိတ်တို့ဆိုတာအာယုံပြုတာရင်တူရမယ်လို့ဆိုထားတော့ အဲ့ဒါကင်ထားတယ်နော်ဒါကြောင့်မို့ဒီပရိသတ်နေနေစဉ်ခါတော့ကတော့ဂတိနမိတ်အာယုပြုလို့သုတိကြတဲ့ကလည်းဒီဂတိနမိတ်အာယုပြုပါတယ်ဆိုတော့ဒီတိုင်းပြန်ဖြစ်သွားနော်ဒါတွေကတော့ခက်ခဲနေနေတဲ့တရားတွေပေါ့အဲ့လိုနီးနေတာဆရာတော်ဟာမင်းရဲ့အကြောင်းမှာထိုက်ထိုက်တန်တန်ရသွားတယ်ပေါ့ဗျာအဲ့ကြောင့်မှခုနကဆွေမျိုးတော်တဲ့ဝန်ကြီးတို့ဘာတို့ကလာတာ ဒါတော့အရေးမဆိုင်ဘူးလေဆရာတော်ကြီးအဲဒီမှာရည်စရာပြောမယ်အဲဒီမှာအမကြီးကတော့အဲကြောင့်မှသူကယူမဆိုင်တဲ့ခါကျတော့ဆရာတော်ဘုရားနဲ့ဆရာတော်ကြောင်းနဲ့မလမကစီရီတက်စုတဲတယ်မြင်လဲပါစီရီဟုတ်တယ်ဆရာတော်ကြီးကလည်းမလမကမှပြန်တယ်မြင်ပါပုစီရီသူတို့ကတော့ခတ်ထန်တာပညာရှင်တွေဆိုဒီမှာတော့ မိဘကဟုတ်လားသားသမီးလေးပညာတတ်စေခြင်းတော့ဒီထဲမှာတော့ဖတ်ကြညာဆုံးမှာပါတော့ဗောနော်ဒါပေမဲ့လို့ဟုတ်လားစိတ်နာပြီးတော့တကယ်စာလုပ်စေလို့တဲ့စိတ်တတ်နေနော်ဘာခင်ကဟိုဆရာသမားကိုတိုးတိုးတိတိသွားရှောက်တယ်တပည့်တော်တော့သားလေးစစဉ်စုဘုံနဲ့ပြတာကျတော့ကြည်ဆောင်ရှောက်လိုက်ပါအဲ့မှာဆရာတော်ဖခင်စိတ်နာစာပဲစိတ်ဝင်စားအောင်လုပ်တယ်နော်ဒါတွေလေမိဘကိုတယောက်တည်းမနိုင်ရင် ကိုယ်နဲ့နှိစက်တဲ့ဆရာသမားတွေနဲ့ပေါင်းပြီးပြုပြင်လဲကလေးတွေကကောင်းလာတတ်ပါတယ်နော်အဲ့ဒါမျိုးပြုပြင်ဖို့အရေးကြီးပါတယ်ဒီနေ့ဟုတ်လားပြောချင်တာကမိဘကောင်ပြောနေရတယ်ဟုတ်လားဆရာကောင်နိုင်ငံကောင်းတော့ကောင်းနေတော့ပြောနိုင်တယ်ဒီနေ့ဒီလောက်နဲ့တော့ကြောင်းတယ်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုဈာနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်မှကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဆရာတော်ပြပေးတဲ့စိနဲ့သဆုံးတော်ဝါဒီပြေဝပြပါစေရှင်ဗျာဆရာတော်များကျမ်းမှာကျမ်းလာပါစေသာဓုသာဓုသာဓု